တရက်17လ2020ခုနှစ်ဩစတြေးလျဘက်ကအချိန်ပေါ့နော်အမေရိကန်ဘက်မှာတော့ဒီနေ့31ရက်ပဲရှိအောင်မှာပါအဲ့တော့ဒီနေ့အမေရိကဘက်မှာတော့ရသော်ဖြည့်ရှင်ကိုရမြတ်ကြီးမဲတော်မိနတ်ကိုကျေးဇူးဆက်တဲ့တရင်ကျွလာပြည်နေကြီးပါရောက်မို့ယနေ့ဦးဇင်းတို့တရားဓမ္မအပေါင်းသူတော်ကောင်းတို့တွေကို မြတ်စွာဘုရားဂုံကိုအာယုံပြုပြီးတော့မိဘရဲ့ကျေးဇူးတရားတွေဆက်လက်ဆက်နိုင်ဖို့ကျေးဇူးကိုလည်းတည်တတ်ဖို့ကျေးဇူးကိုလည်းဆက်နိုင်တဲ့ပုဂ္ဂိုလ်များဖြစ်ဖို့အတွက်အထူးရည်မှန်းပြီးတော့ဒီနေ့မေတော်မိနတ်နိုဘောဆာဆိုတဲ့တရားကောင်းစဉ်နဲ့ဥစဉ်ဒီနေ့တရားဟောပေးပါမယ်ဥစဉ်တို့မြတ်စွာဘုရားကျေးဇူးတရားတွေကို ဘလောက်သိတတ်တယ်လဲဖရာရဲ့ဂုံကျေးဇူးတွေနော်ရသော်ဖရာရဲ့ဘဝမှာကျေးဇူးဆက်ဖို့မိဘရဲ့ကျေးဇူးဆက်တာနဲ့ပတ်သက်ရေအင်မတန်မှချီးမွမ်းတော်မူတယ်မိဘကျေးဇူးဆက်တဲ့ပုံကိုယ်တွေအတွက်အမျိုးမျိုးလဲဟောပေးတယ်အဲ့ဒီကျေးဇူးဆက်တရားတွေ ဦးဇင်းတို့တရားတော်မတွေကိုဒီနေ့ဆွမ်းနိုင်သမျှဦးဇင်းဟောပြပါမယ်မြတ်စွာဘုရားတာဝရိန်သာနတ်ပြည်မှာတက်ပြီးတော့တရားဟောလို့ဒီနေ့ဒါပြန်ကြွတဲ့နေ့လို့လည်းခေါ်တာပေါ့နော်မေတော်ကိုကျေးဇူးဆက်ခဲ့တဲ့နေ့အဘိဓမ္မာတရားဝါတွင်၃လပတ်လုံးဟောတာပြီးဆုံးတဲ့နေ့ ပြန်ကြွတဲ့နေ့တဲ့နော်လူပြည်ကိုတောင်ရိန်သာနတ်ပြည်ကနေမှပြန်ကြွတယ်နေ့လည်းဖြစ်တယ်အဲ့တော့ဒီနေ့တမိုင်းကြောင်းအရင်ဆုံးဦးဇင်းတို့ပြောကြရအောင်နော်တရင်ကျလာပြည်နေ့ရဲ့တမိုင်းဖြစ်ပေါ်လာခဲ့တာကတော့တကယ်တမ်းကတော့အိုးရာဇဂျိုတထေးအဲ့ဒီတထေးကြောင့်ဖြစ်ပေါ်ခဲ့တာ သူကအစဆုံးတရခံပေါ့နော်ရာဇကြိုတထေးဆိုတာသူကအဲ့တထေးကမြက်ထဲကနေပြီးတော့စန္ဒကူဆိုတာအခုနတ်သက်ဖြူခေါ်တာပါပဲအခုအိန္ဒိယမှာဆိုရင်ဖျားဘူးတွေသွားပြီးမှရောင်းရောင်းနေတာစန္ဒဘူးစန္ဒဘူးလို့ခေါ်တာဗမာပြည်ကအခေါ်ဆိုရင်တော့နတ်သက်ဖြူလို့ခေါ်တာအဲ့ဒီစန္ဒကူတုံကြီးရတာ စံတကူကမှွေးလဲအရင်မှွေးတာဘူးသူကအဲ့ဒီစံတကူတော်ကြီးရေထဲမျောပြီးတော့လာတဲ့ဟာကြီးသူကအဲ့ဒါကြီးကိုသူ့ပိုက်မှာလာညှိသွားတာသူကရေချိုးတဲ့ကသူ့တပည့်သားမြေးတွေရေနဲ့မသေးအောင်လို့အောက်ကပိုက်တွေနဲ့တန်းထားတာအဲ့တန်းထားတော့အဲ့ပိုက်ထဲမှာအဲ့စံတကူတော်ကြီးကမျောပါလာတာကအဲ့ဒါရတော့အဲ့ဒီစံတကူတော်ကြီးကိုသူကဘာလုပ်လဲဆိုတော့တပိတ်လုပ်တယ် တပိတ်လုပ်ပြီးတော့လောကမှာတဲ့ယဟန္တာယဟန္တာဆိုပြီးတော့ပြောသံတွေကလည်းကြားနေရတာတဲ့တခါမှလည်းမတွေ့ရဘူးအဲ့ဒီတော့တကယ်ယဟန္တာရှိမရှိဒီနေ့ပွဲတော်ငါစမ်းတတ်တော့မယ်ဆိုပြီးတော့စန္ဒကူတုံးကိုတပိတ်ထွင်းသူ့စိတ်ကူးနဲ့သူလောက်တာပေါ့လေဖခင်ကတော့စန္ဒကူသားတက်သားကိုတပိတ်ခွင့်မပြုဘူးမြတ်စွာဘုရားတန်တို့မြေတို့တပိတ်ကိုမြတ်စွာဘုရားခွင့်ပြုတာ ဒါပေမဲ့ဒီတထဲကလည်းသူကလည်းဖရာတရားလည်းတကယ်ကြီးညိုတဲ့ပုံကောလည်းမဟုတ်ဘူးသူ့မှာလည်းဘာသာမဲ့လို့ဖြစ်နေတာပေါ့ဟိုကယောဟန်နုံနုံဒီဟာယောဟန်နုံနုံဆိုတော့အဲ့ဒီမှာနေသူကကဲအဲ့တော့လောကယဟနာတကယ်ရှိမရှိစမ်းသပ်မယ်ဆိုပြီးတော့အဲ့ဒီစောစောစံတကူကိုတပိတ်လိုထွင်းထွင်းပြီးတော့အဲ့ဒီစံတကူတုံးကြီးကိုတပိတ်ကြီးလှုပ်ပြီးတော့တခါတည်းအတောင်60ရဲ့အထက်မှာသွားပြီးတော့တင်ထားတယ် တိုင်ကြီးထောင်ပြီးတော့အတောင်60ရဲ့အထက်မှာတင်ပြီးတော့ကဲလောကမှာယဟန္တာလို့ပြောတဲ့ပုံကိုယ်တွေမှန်သမျှအဲ့ဒီသပိတ်ကောင်းငင်ကနေကြွယူကြသူအလုံးလှူပြီးသားပဲအဲ့လိုယူနိုင်တဲ့ဘာသာသူကိုးကွယ်မယ်ဆိုပြီးသူကြေညာလိုက်တာကြေညာတော့ဒိဋ္ဌိတွေကရောက်လာတယ်သင်တထေငါတို့ကလှူလိုက်စမ်းပါမင်းဒီစံတကူသပိတ်လေးနဲ့ငါတို့ကတကောပြလို့မဖြစ်ဘူး အဲ့ဒါမရဘူးဟောတတိယလည်းခေါင်းပါတယ်အာရှင်ဘုရားတို့ကိုယ့်အကိုစွမ်းနိုင်လို့ကတော့ကောင်းရံနေတက်ယူတပည့်တော်ပေးပြီးသားပဲဒီတိုင်းသာမန်ကတော့တပည့်တော်ဘယ်သူမှမပေးဘူးအဲ့ဒါနဲ့တိဋ္ဌိဆရာကြီးတွေကလည်းတစ်ဖွဲ့ပြီးတစ်ဖွဲ့ဘုရားလက်ထက်ကလည်းနာမကြီးတဲ့ဂိုင်းကြီးကို6ခိုင်းလောက်ရှိတာကိုသူတို့ကလည်းဘုရားရှင်မပွင့်ခင်ကတည်းကလောကမှာဘုရားလို့အမိခံပြီးလုပ်နေကြတဲ့ပုံကိုယ်တွေဆိုတော့သူတို့ကလည်းတကူမပြခြင်းလို့ပါအဲ့ဒါ ပေးပါလှူပါလောက်တာမလှူဟိုကလည်းမလှူတော့အဲ့ဒီမှာ အရှင်ပိန်ဒေါလမထေအရှင်မောက်ကလန်တို့နဲ့သူတို့တိုင်ပင်ကြတယ်ဒီတကာကလောကမှာတကယ်ယဟန္တာတွေမရှိဘူးလို့ကြာရင်ထင်သွားလိမ့်မယ်အဲ့တော့အရှင်မောက်ကလန်ကအရှင်ပိန်ဒေါလကိုရှင်ဖျားတကိုးတော်နဲ့ပြပြီးတော့အရှင်ဖျားလှုပ်လိုက်မှကောင်းမယ်ဆိုပြီးတော့အဲ့ဒီမှာအရှင်ပိန်ဒေါလမထေက ကြောက်ဖြာကြီးကိုခြေမနဲ့ညှပ်ပြီးတော့ကောင်းငင်ကနေတခါတည်းအဲ့ဒီတပိတ်ရှိတဲ့စီကို ပြန်သွားတာတကိုးတော်နဲ့ကြွသွားတာအဲ့ဒီမှာနေလူတွေကအုံကြွကြွနဲ့ကြောက်ဖြာကြီးလွတ်ချမှာလဲကြောက်အရှင်ဘုရားအဲ့ဒါကြီးလွတ်မချပါနဲ့ဖေရလွတ်မချပါနဲ့ဖေရအဲ့တော့ထူထူဆန်းဆန်းကလည်းကြည်ရတာပေါ့နော်ထူထူဆန်းဆန်းကလည်းအခုကတောင်မကောင်းခင်မှာဟိုမှာတခါတည်း အဲသေးသေးဖွာဖွာလေးတွေပုံလေးတွေပေါ်လာပြီးဆိုရင်ဟာရဟနာကြွတယ်ကြွတယ်ဆိုအုံကြွကြွဖြစ်ရသေးတာဟိုကိုကတော့တကယ်လက်တွေ့ပွဲကြီးကိုတခါတည်းကြောက်ဖြာကြီးချိန်မနဲ့ကြပြီးတော့အရှင်ဘိန်တော်လာမထေတခါတည်းကောင်းငင်ကနေတခါတည်းကြွလာတော့ရာဇဂျိုမြို့တမျိုးလုံးအုံကြွကြွအကုန်ဖြစ်ကုန်ရောဖြစ်ကုန်တော့အဲ့မာရင်ရှင်ဘိန်တော်လာမထေကအနိနာရောက်မှကြောက်ဖြာကြီးကိုသူ့နေရာသူပြန်သေးဆိုပြီးတော့အဋိဌာန်နဲ့ပြန်လွတ်လိုက်ပြီးတော့အဲ့ဒီတပိတ်ကိုယူပြီးတော့တခါတည်းကြောင်းသွားတာ ကြောင်းသွားတော့တကိုးကြီးတဲ့မထေဆိုတော့လိုက်တာဗောနောက်ကဒကာဒကမတွေအုံအုံအုံအုံနဲ့ရှင်ဖျားတကိုးထပ်ပြပါအောင်ဖျားပြပါအောင်ဖျားဆိုပြီးတော့လိုက်တော့ကြောင်းထဲမှာစူညံပွက်နေတာအဲ့တော့မြတ်စွာဘုရားဟေးကြောင်းထဲစူးနေတာဘာဖြစ်တာတော့ရှင်ဖျားရာဇကြိုတထေအဲ့ဒီမှာစန္ဒကုသပိတ်ကြီးအတောင်60ထက်တင်ထားတာအရှင်ပိန်တော်လာမထေရတကိုးတော်နဲ့ယူပြီးတော့အဲ့ဒါ လာလို့နောက်ကတရားတော်မတွေလိုက်လာတာပါဗျာဆိုတော့အဲ့မှာရှင်ပိန်ဒေါလာမထေရမြတ်စွာဘုရားဒီဘာမှတန်ဖိုးမရှိတဲ့သပိတ်လေးနဲ့ဘာဖြစ်လို့ကိုယ့်ရဲ့တကိုးကို ပြတာတော့ဆိုပြီးတော့တခါတည်းအဲ့မှာမြတ်စွာဘုရားကပြောဆိုပြီးတော့အဲ့ဒီနေ့ကစပြီးတော့ယဟန်တော်များတကိုးမပြရဆိုပြီးတော့အဲ့မှာပြညလိုက်တာမြတ်စွာဘုရားကအတိုကြည့်တာမဟုတ်ရေရှည်ကြည့်တာ တကောပြရမယ်လို့ပြညတ်ထားရင်တကောမပြနိုင်တဲ့ကိယဟန်တော်တွေကဆွမ်းငတ်ကုန်မှာဟုတ်တယ်မဟုတ်လားနော်ဆွမ်းငတ်ကုန်မှာယဟန်တော်တွေပြနိုင်တဲ့ကိတော့အရေးမကြီးဘူးမပြနိုင်တဲ့ကိကြတော့ဘာမှမလုပ်နိုင်တော့နောက်ပြီးတော့မျက်လက်ဆရာတွေနဲ့ယောကုန်မှာမျက်လက်အတတ်တွေနဲ့ယောကုန်မှာဆိုတော့မြတ်စွာဘုရားဒီကြောင့်မို့အဲ့ဓာတွေကလှည့်စားခြင်းအတတ်မျိုးဘက်ကိုလည်းရောက်သွားနိုင်လို့အဲ့ဒီလိုတကောပြတဲ့ သာသနာကိုမြတ်စွာဘုရားမနှစ်သက်ဘူးတရားဓမ္မနဲ့ဆုံးမတဲ့သာသနာကိုဘုရားကခွင့်ပြုတာသဘောပေါက်လားတရားဓမ္မနဲ့ဒကာဒကမတွေကို နားလည်အောင်သဘောပေါက်အောင်ခန္ဓာတွေအာယတနာတွေဓာတ်တွေသစ္စာတွေပရိစ္ဆသမုပ္ပါအကြောင်းကျိုးတွေအဲ့ဓာတွေကို သိအောင် ဟောပြောပြတာပေးတာကိုဘုရားက နှစ်သက်တာ အဲ့ဒီလိုတကောတွေနဲ့အဘိညာဉ်တွေနဲ့လူထင်ကြီးအောင်လှုပ်ပြီးတော့အဲ့ဒါမျိုးတွေကိုမြတ်စွာဘုရားခွင့်မပြု။ဩတခါမှာမြတ်စွာဘုရားဝါရင်းသုံးလလုံးတထဲတယောက်ကပင့်သွားပြီးတော့ဟိုရောက်တော့မာနကလှည့်သားထားလို့ဆုံးကပ်ဖို့တွေအကုန်မဲပြီးနေတော့ယဟန်တော်တွေအကုန်စာဝတ်နေရတွေဒုက္ခရောက်အဲ့ဒီမျိုးရတဲ့လူတွေကလည်း မိုးခေါင်ရေရှားဖြစ်အစာရေဓာတ်တွေခဲရင်အဲ့ဒီအချိန်တုန်းကလည်းရှင်မောက်ကလန်ရှောက်ဖူးတယ်အရှင်ဘုရားကဗမြေစီမြေဩဇာတွေစားလို့ရတဲ့ဟာတွေကိုတပြည့်တော့အကုန်လုံးကို ဖန်တီးပြီးတော့အလုံးကိုလူတွေကျွေးမယ်ဘုရားမြတ်စွာဘုရားခွင့်မပြုဘူးအဲ့တုန်းကလည်းတကောတော်နဲ့အဲ့ဒါမျိုးတွေလောက်သွားတဲ့ဟာတွေကို ခွင့်မပြုအရင်ခေတ်မှာတကောတော်တွေရှိလို့လောက်ပေးနိုင်ရင် နောက်ခေတ်မရနိုင်တဲ့အချိန်ကျတော့သာသနာက လူတွေကအထင်သေးကုန်ဟာဟိုတုန်းကတန်ဃာတော်တွေကဒီလိုတွေလုပ်ပေးပါတယ်ကွာဒီဘုန်းကြီးရဲ့လက်ချက်ရောမရပါဘူးဆိုရင်သာသနာကွယ်မှာဒါကြောင့်မို့မြတ်စွာဘုရားတကောတော်နဲ့လုပ်မဲ့အရာဆိုရင်အကုန်လုံးမြတ်စွာဘုရားပိတ်ပင်ထားခဲ့တာကိုယ့်ရဲ့အကျင့်တရားတွေကိုဘုရားဟောတဲ့အတိုင်းလိုက်ပြီးတော့ဟောပေးတဲ့ဟာမျိုးကိုဘုရားကခွင့်ပြုတော်မူတယ်တဲ့အဲ့တော့အရှင်ဘိန်တော်လမထေရအကြောင်းပြုပြီးတော့တကောမပြရ ပြညာပြီးတော့အဲ့ဒီစောတော်ကစန္ဒဂုတပိတ်ကဟာတွေအကုန်ထုခွဲပြီးတော့မှမျက်စင်းခတ်တာတို့သူတို့ခေတ်ကဆေးသုံးနေပေါ့အဲ့ဒါမျိုးတွေမြတ်စွာဘုရားအကုန်လုတ်ခိုင်းလိုက်တယ်တပိတ်ကိုလည်းတစ်သားတပိတ်ခွင့်မပြုအဲ့လိုနဲ့တိဋ္ဌိတွေကတခါတစပြန်ထပြန်ရသော်ဘုရားတကောမြပြရရလို့ပြည့်ညတ်ပြီတဲ့ဆိုတော့ရသော်ဘုရားနောက်လိုက်လိုက်လိုက်လိုက်ပြီးတော့ ငါတို့ကတကိုးပြိုင်နေတာဂေါရမကြောက်လို့ထွက်ပြေးနေတယ်ဆိုပြီးလောက်ပြန်ရောတကယ်ဟိုကယူပါဆိုတော့ကလည်းမယူနိုင်ဘူးအခုမြတ်စွာဘုရားတကိုးမပြရဆိုတော့ဖရာသူတဝက်တော်မပြလို့ပြညတ်ထားပြီးရင်တော့သူပြလို့မရတော့ဘူးဆိုပြီးတော့အဲ့ဒီမှာအကြောင်းဖန်ပြီးတော့ဖရာနဲ့တကိုးပြိုင်နေတယ်လိုက်လို့လိုက်လို့တော့အဲ့ဒီမှာနေဟိုသွားလဲနောက်ကယုံယုံယုံယုံဒီသွားလဲယုံယုံယုံယုံနဲ့ တကိုးပြိုင်မဲတကိုးပြိုင်မဲကျွေးဖြစ်ကြနောက်တော့မြတ်စွာဘုရားသာဝတိရောက်သာဝတိရောက်တော့ကောသလမင်းကြီးရှင်ဘုရားတိဋ္ဌိတွေကအရှင်ဘုရားနဲ့တကိုးပြိုင်နေတဲ့အရှင်ဘုရားကြောက်လို့ထွက်ပြေးနေတယ်ကြီးပဲပြောနေတယ်ရှင်ဘုရားဘလို့လုပ်မှာတော့ကဲငါတကိုးပြမယ်ဟာရှင်ဘုရား ဖြစ်ပါမလားအရှင်ဘုရားပဲတပည့်တွေကြတော့တကိုးမပြရပြညတ်ပြီးအရှင်ဘုရားတကိုးပြမယ်ဆိုတော့ ဖြစ်ပါမလားဆိုတော့အသင်မင်းကြီးတဲ့အသင်မင်းကြီးဥယျာဉ်ရှိတယ်မဟုတ်လားတဲ့အဲ့ဒီဥယျာဉ်ကြီးရှိပါတယ်တဲ့အဲ့ဒီဥယျာဉ်ကြီးတဲကအသီးတွေကို အရှင်မင်းကြီးမခူးရမစားရဆိုပြီးတော့ပြညတ်မထားဘူးလားတဲ့အာတပည့်တော်အမိန့်ထုတ်ထားပါတယ်ဖေဟာတဲ့အဲ့ဒီတော့အဲ့ဒီဥယျာဉ်ကြီးတဲ့သင်မင်းကြီးကရောခူးစားလို့မရဘူးလားတဲ့အာတပည့်တော်ပိုင်တာဟိုဖေဟာတပည့်တော်တော့ရတာဗောတဲ့ အဲ့ဒီမှာမြတ်စွာဘုရားဒီသာသနာဟာငါပိုင်တဲ့သာသနာပါပဲတဲ့ငါတည်ထောင်ထားခဲ့တာငါတပည့်တွေကိုဒါမလုပ်ရလို့ပြောပေမဲ့ငါဘုရားရှင်ကိုရောမြတ်ကြီးလုပ်မယ်ဆိုရတယ်အဲ့တော့အရှင်မြတ်ဘယ်နာမှာပြမှာတော့အဲ့ဒီမှာတရက်ပင်မှာပြမယ်တရက်ပင်မှာပြမယ်လို့အတန်လဲကြားရော တိဋ္ဌိတွေကရှေ့သမျှတရက်ပင်အကုန်ဓာတ်နဲ့လိုက်ခုတ်ခိုင်းပြတယ်တရက်ပင်တွေကို ပတ်စံပေးပြီးတော့အကုန်လိုက်ရှင်းခိုင်းတာအဲ့ဒီနေ့မှာတေယတိတလုံးမြတ်စွာဘုရားထံလာကတ်တယ်ကတ်တဲ့တေယတိမြတ်စွာဘုရားဖုံးပေးပြီးတော့အဲ့ဒီတေယတိကိုအဲ့နာလေးမှာပဲအဲ့ဒါဝိတာခါတို့เจ้าမာကြီးတွေနဲ့အလုံးအဲ့နာလေးမှာဒါသူတို့မြေကြီးထဲချလိုက်တဲ့အချိန်မှာပဲအဲ့ဒါတရက်ပင်ကြီးတန်းပြီးတော့ပေါက်လာတယ်တဲ့နော်အဲ့ဒီတရက်ပင်ကြီးပေါက်လာတာအခုဦးဇင်းတို့ ဖျားဘူးတွေရောက်ဘူးရင်တာဝတိဇေတဝန်ကြောင်းသွားတဲ့ပုံကိုများတာဝတိမြို့အဲ့ဒီမှာသွားရင်တွေ့ပါလိမ့်မယ်လမ်းရဲ့ဘယ်ဘက်ချမ်းမှာအခုကုန်းကြီးမွန်မို့ကြီးရှိတယ်အဲ့ဒါတရက်ဖြူကုန်းလို့ခေါ်တယ်အဲ့ဒီနေရာမှာမြတ်စွာဘုရားကငါတကုတ်ပြာဒီဟာပြမယ်ဆိုပြီးတော့ခေါ်လဲခေါ်ရောကဲမြတ်စွာဘုရားတကုတ်ပြတော်မယ်တဲ့ပြိုင်ငင်တဲ့တိတ်တိတွေအကုန်လုံးလာကြဆိုတော့ခေါ်တော့ တကယ်ပြန်ရမယ်ဆိုတော့တချို့တလေဒိဋ္ဌိတွေဆရာကြီးတွေမပြန်ရတော့ဘာလုပ်လဲဆိုတော့အိုးမြက်ထဲသွားပြီးတော့လေပင်သဲဝဆွဲပြီးတော့ရေထဲခုန်ချသေးတဲ့ပုဂ္ဂိုလ်သေးအဲ့လိုနဲ့တခါတည်းအကုန်လုံးဒိဋ္ဌိတွေအကုန်ပြိုကွဲသွားတယ်ဘယ်သူမှမပြိုင်နိုင်ဘူးအဲ့ဒီမှာမြတ်စွာဘုရားရှင်ကိုရမြတ်ကြီးကအဲ့ဒီစောသောကတရက်ဖြူပြီးအောက်မှာထိုင်ပြီးတော့အဲ့ဒီကနေမှခန္ဓာကိုယ်ရဲ့တကောတော်တွေပြတယ် လာတဲ့အထက်ကြီးကြွာလိုက်အောက်ပြန်ဆင်းပြလိုက် ရေမီအစုံတကိုးပြာရီဟာမွင်းညင်းပေါက်တေတဲကရေထွက်လာလိုက်မီးထွက်လာလိုက်မျက်လုံးပေါက်ကမီးမီးထွက်တယ်တစ်ဖက်ကရေထွက်တယ်အဲ့ဒီလိုသူကမီးထွက်ချိန်တေသောကတိုင်းဝင်သားရတာရေထွက်ချိန်ဝါယောကတိုင်းဝင်သားဝင်သားတော့မြတ်စွာဘုရားရဲ့စိတ်အလျင်မှာဒီကတိုင်းတရားတွေကိုကြိုက်တယ်လို့ဝင်စားနိုင်တဲ့စွမ်းအားရှိတဲ့အခါကျတော့ ဦးဇင်းတို့ခန္ဓာကြီးတစ်ခုလုံးကရေတွေမီးတွေတပြိုင်နက်တည်းထွက်နေသလိုဦးဇင်းတို့ပန်ကာတစ်ခုကြည့်လိုက်လို့ရှိရင်ပထမဒလက်က၃ခုရှိတာပဲလဲသွားတဲ့အချိန်ကျတော့အပြည့်ဖြစ်နေသလိုပဲကြည့်ရတာမြန်လုံးအာကြီးသွားတော့အခုလည်းပဲရေမီးအစုံတကောပြာကြီးဟာတွေတကယ်တမ်းကတော့တစ်ခုချင်းဝင်သားသွားတာရေရေတလက်မီးတလက်ရေတလက်မီးတလက်ခန္ဓာကိုယ်တွေကနေမှအဲ့လိုအယောင်တွေမျိုးစုံထွက်ပြီးတော့တခါတည်းဝင်သားသွားတဲ့ဟာတွေက အမတန်မှကိုကြည့်လို့ကောင်းတယ်အဲ့ဒီအချိန်မှာမြတ်စွာဘုရားတရားဓမ္မဟောပြီးတော့အဲ့ဒီနေရာကနေပြီးတော့ခြေလှမ်းကိုလှမ်းလိုက်တာတရားလဲဒီမှာတကိုးပြာဒီဟာလဲပြပြီးပြီဆိုတော့အဲ့ဒီအချိန်ကဥစဉ်တို့ခုနဝါမြောက်တက်တော်42နှစ်ပေါ့နော်တက်တော်42နှစ်လူပြည်ကနေမှအဲ့ဒီမှာခြေဘွားကိုညာခြေကနေပြီးတော့ လှမ်းယူလိုက်တယ်ဘယ်ခြေထောက်ကိုယူကန်တိုတောင်မှာသွားပြီးတော့ထောက်လိုက်ပြီးတော့နောက်ထပ်ညာခြေကတာဝရိန်သာနတ်ပြည်တဲ့အဲ့ဒါကြောင့်မို့နှစ်လှမ်းသုံးဖွားနဲ့တာဝရိန်သာကိုမြတ်စွာဘုရားကြွသွားတယ်လို့ပြောတာတာဝရိန်သာဘာကြောင့်ကြွတော့ဆိုတော့မေတော်ဖြစ်ခဲ့ဘူးတဲ့တန်တုတ်တိတာနတ်သားဟောတုတိတာနတ်ဘောနော်နတ်ပြည်အားအလုံး 6ထပ်ရှိတယ်နော်စတုမဟာရာဇာစတုမဟာရနတ်ပြည်အဲ့ဒါကလူပြည်နဲ့ယူဇနာပေါင်း4000နဲ့8000လောက်ဝေးတယ်အဲ့ဒီကနေပြီးတော့ယူဇနာပေါင်း8000 4000ဝေးတဲ့တာဝရိန်သာနတ်ပြည်တယူဇနာကို10မိုင်ခွဲလဲခေါ်တယ်ဦးဇင်းတို့12မိုင်ခွဲလောက်လဲပြောတယ်ယူဆတော့နှစ်မျိုးပေါ့အဲ့ဒီတာဝရိန်သာနတ်ပြည်ဆိုတာကသူက မြေနဲ့ဆက်ဆက်သေးတဲ့နေရာတွေနော်စတုမာရိနတ်ဘုံဆိုတာလည်းမြေနဲ့ဆက်ဆက်သေးတယ်တာဝရိန်သာကလည်းမြေနဲ့ဆက်ဆက်သေးတယ်ယာမာတုတိတာ နေမာနရတိပရနေပိတာဝတ္တဝတ္တိဆိုတဲ့နောက်ထပ်နတ်ပြည်၄ခုကကောင်းငင်မှာတည်တယ်အဲ့ဒီထဲမှာတန်တုဒ္ဓိတာနတ်သားဆိုတဲ့မေတော်ကဖြစ်ခဲ့ဘူးတဲ့မေတော်မာယာကဖះအလောင်းတော်တွေထုံစမ်းစင်လာအရာ ဖះအလောင်းမွေးဖွားပြီးရင်မေတော်ဆိုတာခုနှစ်ရက်နေရင် तू ကနတ်ရွာဆံရလေးရှိတယ်အဲ့ဒီထုံနှန်းစင်လာအရာမေတော်မာယာကဖះလောင်းမွေးပြီးနတ်ရွာဆံသွားတော့တုတိတာနတ်ပြည်မှာသွားပြီးတော့ဖြစ်နေတာအဲ့ဒီဖြစ်နေတဲ့မေတော်မိနတ်သားကိုသွားပြီးတော့ပြန်ပြီးတော့တရားဟောခြင်းလို့အဲ့ဒီမှာတရားမင်းရဲ့ဗန္ဓုကပလာ မြကြောက်ဖြာဆိုတာရှိတယ်အဲ့ဒီဘန္ဓုကမလာမြကြောက်ဖြာကြီးကနတ်တွေပြည်နဲ့ပြောရင်တော့အကြီးကြီးပဲရသော်ဖေဟာအဲ့ဒီမှာရောက်တဲ့အခါကျတော့အဲ့ဒီဘန္ဓုကမလာကြီးပေါ်မှာတခါတည်းရသော်ဖေဟာထိုင်လိုက်တဲ့အခါကျတော့မြတ်စွာဘုရားတကိုးတော်နဲ့အဲ့ဒါကြီးကဒူကောင်းအပြည့်ပဲအင်မတန်ကြီးကျယ်တဲ့ဒီကြောက်ဖြာကြီးဟာအဲ့ဒီကြောက်ဖြာကြီးပေါ်မှာမြတ်စွာဘုရားထိုင်ပြီးတော့ ဝါရင်းသုံးလပတ်လုံးရသော်ဖျားတရားဟောမယ်အဲ့ဒီအချိန်မှာတခါတည်းစัจ java လာတိုက်တဲ့တောင်းကနတ်မြမာတွေအကုန်ရောက်လာတာနတ်မြမာတွေအကုန်ရောက်လာတဲ့အထက်မှာမြတ်စွာဘုရားညာဘက်ချမ်းမှာမေတော်နတ်မိနတ်သားတတုတိတာနတ်သားလည်းရောက်လာတယ်အဲ့ဒီအချိန်မှာ သူ့နတ်သားရဲ့ဘေးနာလေးမှာဘယ်သူတော့ရှိလဲဆိုတော့ အိန္ဒကနတ်သားနဲ့အင်ကုရနတ်သားတို့လည်းရှိတယ်အဲ့တော့နတ်တွေကလည်းလူလောကလူတွေလိုပဲတကောကြီးတဲ့နတ်တွေလာရင်တကောသေးတဲ့နတ်တွေကနောက်ဆုတ်ဆုတ်ပေးရအဲ့ဒီအချိန်မှာအင်ကုဒနတ်သားဆိုတာလူဘဝတုန်းကထမရေချောင်းစီအောင်အလှကြီးတွေပေးခဲ့တဲ့နတ်သား ကျွန်းကြီးတကျွန်းလုံးရှိသမျှလူတွေအကုန်လာစားဆိုပြီးတော့ကိုအလှအတန်းတွေနေရောညရောကိုရက်ရက်ရောရောပေးလူခဲ့တဲ့ပုဂ္ဂိုလ်ဟိုကအိန္ဒကနာသားကအရှင်အနုရောဓမထေမြတ်ကိုဆွန်းလေးပဲလောင်းခဲ့ဘူးတဲ့ပုဂ္ဂိုလ်ဟောသာသနာတွင်ကုသိုလ်နဲ့သာသနာ့ဘကုသိုလ်ကကွာသွားတာဟိုကအင်္ဂုဒနာသားကတော့တခါတည်းဩတိုင်းပြည်ခြောက်ချမတ်တတခါတည်းကို ပူတိုင်းတကြွလုံးမှာအလှူကြီးတွေအတန်းကြီးတွေအကြီးကျယ်ပဲပြီးမှသေခဲ့တာဒီကကြတော့ယဟန္တာမထေရမြတ်ကြီးကိုဆွန့်လှူခဲ့တာဆွန့်လှူခဲ့တဲ့ပုဂ္ဂိုလ်ကမြတ်စွာဘုရားအနာကနေရွှေ့ပေးတရားမလို့သူ့ရဲ့တကောအိဋ္ဌိပတ်တွေကကြီးတဲ့အခါကျတော့ဒါကြောင့်မို့ဒီသာသနာတွင်ကနတ်တွေသာသနာတွင်ကလူတွေကုစုပြုပြီးတော့နတ်ပြည်ရောက်သွားတော့ တခါတခါတရားမင်းတော်မှာအခန်းထဲကမထွက်ရဲဘူးဘာလို့လဲဆိုသာသနာရင်းနတ်တွေရဲ့ကိုရောင်ကိုဝါကအရန်တောက်ပါအဲ့ဒါလဲတခါကျတော့အရှင်မကတ္တဗမထေရခုနှစ်ရက်လုံးဖလားသမဘာဝင်သားတာဖလားသမဘာဝင်သားတယ်ဆိုတာဘာမှဆွန်လည်းမစားတော့ဘူးရေလည်းမတောက်တော့သီလည်းမသိတော့ဒီတိုင်းပဲသူ့အနဲ့သူကြားတာမြင်တာဘာမှမရှိတော့သူ့ရဲ့ဖလားသမဘာချမ်းသာနဲ့နေတာကိုပြောတာအဲ့ဒါခုနှစ်ရက် ခုနှစ်ရက်ပြည့်လို့ထလာပြီဆိုတဲ့အခါကျတော့အဲ့ဒီမှာဆွန့်လှူခွင့်ရရင်အဲ့ဒီတရားဓမ္မတွေဒိဋ္ဌဓမ္မအကျိုးပေးတယ်အဲ့တော့ရှင်မကတ္တပလည်းဆင်းရဲတဲ့တရားဓမ္မတွေလိုက်လိုက်ချီးမြှောက်တယ်အဲ့ဒီနေ့တနေ့ကျတော့အဖိုးကြီးအဖွားကြီးအိမ်ကိုအော်ဒီတရားကြီးတွေဓမ္မကြီးတွေတော့ငါတော့ချီးမြှောက်အောင်မယ်ယဟန္တာဆိုမှလည်းသူကဆင်ញံမသိတာကို မစင်ញင်တဲ့ခါကျတော့အိတ်ချစ်မှာသွားပြီးရတော့ဟိုကဒကာကြီးကအဲရှင်မကြီးဘာမှလောင်းစရာရှိလဲမထေမြတ်ကြီးကြွလာတဲ့လောင်းရအောင်လှူရအောင်ဆိုပြီးတော့အဲ့ဒီမှာပြောတော့အော်ရှိပါတယ်ရခိုင်မှာအောင်ဆိုပြီးတော့သူတို့လာပြီးတော့ဆွန်းလောင်းတယ်တပိတ်แท้လေဆွန်းကလောင်းလေထဲ့လိုက်တဲ့အချိန်ကျအနတ်ကြီးမှွေ့ကြိုင်နေတာရှင်မာကတ္တဗတန်တရားဝင်သွားတယ် ဒါလောက်ဆင်းရဲတဲ့အိမ်ကဒါလောက်ကောင်းတာမလောက်နိုင်ဘူးတာမန်နဲ့ဟောရလားဆိုကြည့်တဲ့အခါကျတော့တရားမင်းနဲ့သူ့မိဖုရား သူစာနဲ့ဖြစ်နေတာဟဲ့တခိုးတခိုးဆိုရှင်မာကတ္တဗာတခိုးလို့ပြောတာဘယ်နဲ့ဆေးရသားတွေအတွက်ငါပေးတဲ့ဟာလေးကို လာပြီးခိုးတယ်ဆိုတော့အရှင်ဘုရားတပည့်တော်လဲနတ်မွဲလေးဖြစ်နေတာပါဘုရားတဲ့သာသနာတွင်ကကုသိုလ်ကောင်းမှုပြုပြုပြီးလာတဲ့နတ်တွေရဲ့ကိုရောင်ကိုဝါတွေက တောက်ပါလွန်အာကြီးတော့တပည့်တော်မှာတခါတလေအခန်းထဲဝင်ပုန်းနေရတာဖျားတဲ့ဒါကြောင့်မို့ကုစုလိုချင်လွန်းလို့ကိုတပည့်တော်လာပြီးလောက်ရတာပါဖျားဆိုပြီးတော့အဲ့လိုပြောဘူးတယ်နော်အဲ့ဒါကြောင့်မို့ဒီကောင်းမှုအရှိန်အားကောင်းတဲ့နတ်တွေအဲ့ဒီနတ်တွေသွားပြီဆိုရင်ကိုရောင်ကိုဝါတွေကအရန်တောက်ပါအခုလဲအိန္ဒကနတ်သားကယဟန္တာမထေဖြစ်တဲ့ အရှင်အနှုတ်တော့တာမထေမြတ်ကိုဆွန်းလေးပဲလောင်းဘူးတာအဲ့ဒီကောင်းမှုကအကျိုးပဲတော့ဖယားနာကမရွှေ့ရဘူးအင်္ဂုဒနတ်သားကြီးတော့တခါတဲ့တသက်လုံးကြီးကျယ်တဲ့ကောင်းမှုတွေပြုခဲ့တယ်ပြုရင်းပြုရင်းနဲ့အခုသာသနာ့ဘကုသိုလ်ဖြစ်တော့တကောအိဋ္ဌိဘကတိတ်မတက်ချာတော့နောက်ဆုံးနောက်ဆုံးဘယ်ရောက်သွား၁၂ယူဇနာရောက်တယ်မြတ်စွာဘုရားက သာသနာတွင်ကုစုနဲ့သာသနာဘကုစုကြွာချတာကိုသိကျင်လို့အဲ့မှာအမေးဖြေလုပ်တယ်နော်အိန္ဒကနတ်သားလူဘွားတော်ကဘာတွေများကောင်းမှုပြုခဲ့တော့ရှင်ဗျာနတ်ပရိသတ်ကြီးကြားထဲမှာပြောရမှာတောင်ရှက်ပါတယ်ဖျားဆွန်းလေးပဲလောင်းမှုတယ်ဖျားအရှင်တို့တို့တာမထေမြတ်ကြီးကိုအဲ့ဒီကောင်းမှုလေးတပည့်တော်အကျိုးပေးတာပါဖျားဟိုကအင်္ဂုဒနတ်သားမေးတော့ တခါတည်းသူ့ရဲ့ဘဝမှာတခါတည်းနေရောညရောထမရေချောင်းစီအောင်တသက်လုံးအလှကြီးတွေလုပ်ခဲ့တဲ့ကောင်းမှုရှင်ကြီးတဲ့ဒါပေမဲ့သူလှူဒန်းတဲ့ပုံကိုယ်တွေဟာသီလာအားနည်းတဲ့ပုံကိုယ်တွေကိုသွားလှူဒန်းတာဖြစ်သည့်အတွက်ရောက်မို့အကျိုးပေးရနဲတယ်အခုခေတ်ဆိုတထေးကြီးတွေကြည့်ပါလားဟောအာဖရိကဘက်တို့ဘီလီယံပေါင်းများစွာတွေသွားလှူနေကြတာဒီပဲလေဟုတ်တယ်မို့လားအဲ့တော့ဦးဇင်းတို့သာသနာတွင်ကုစုနဲ့ နှိုင်းရှင်မယ်ဆိုရင်တော့သာသနာ့ရင်းကုစုကပိုမြတ်တယ်လောကအနေနဲ့ကတော့ဒါသာမန်အပြင်ဟာလှူလိုက်တာသိမ်းပေါင်းဘလောက်တန်ပေါင်းဘလောက်ဒါပေမဲ့အဲ့ဒီအလှကံပုံကိုယ်တွေထဲမှာငါးပါးသီလလုံတဲ့လူရှိလားဆိုရင် မေ့ကြည့်လေဟုတ်တယ်မို့လားအဲ့ဒီကျတော့သီလနဲ့ပြည့်စုံတဲ့လူမရှိတော့ဘူးအဲ့ဒီတော့အလှကံပုဂ္ဂိုလ်ကသီလအားကောင်းရင်ကောင်းသလောက်အကျိုးဆိုတာပေးတာပါငါးပါးသီလလုံတဲ့လူတယောက်လှူတာထက် နော်ရှစ်ပါးသီလလုံးနဲ့လူကိုလှူတာပိုမြတ်တယ်ဒါကြောင့်မို့ရသော်ဘုရားကပုဂ္ဂိုလ်14မျိုးအစစ်စစ်ကိုဟောတာဘုဟုတုတ္တလေးထပ်ပြောပါမယ်တလိษံလေးတကောင်စေရနာလေးနဲ့ကျွေးမွေးပါတဲ့တလိษံလေးတကောင်ကိုစေနာနဲ့ကျွေးမွေးရင်ဘဝပေါင်း100လောက်ထိအကျိုးပေးတယ်နော်ဘာသီလမှမရှိတဲ့လူတယောက်ကိုသွားပြီးတော့ကျွေးမွေးရင်ဟောဘဝပေါင်း1000လောက်ထိအကျိုးပေးတယ် အဲ့ဒီရိုးရိုးသီလမရှိတဲ့လူအယောက်တရာကျွေးတာထက်၅ပါးသီလလုံတဲ့လူတယောက်ကျွေးတာပိုမြတ်တယ်အဲ့ဒီ၅ပါးသီလလုံတဲ့လူတယောက်ကိုကျွေးရင်ဘဝပေါင်းသိမ့်နဲ့ချီပြီးတော့အကျိုးပြန်ပေးတယ်အဲ့ဒါကြောင့်မို့အဲ့ဒီလို၅ပါးသီလလုံတဲ့လူအယောက်တရာပေးလှူတာထက်၈ပါးသီလလုံတဲ့လူကပိုမြတ်တယ်၈ပါးသီလလုံတဲ့လူထက်၁၀ပါးသီလစောင့်တည်တဲ့လူကပိုမြတ်တယ်အဲ့ဒီ၁၀ပါးသီလထက်ကိုရင်တစ်ပါးပိုမြတ်တယ် ကိုရင်တော်အပားတရားလှူတာတဲ့ယဟန်တစ်ပါးပုံမြတ်တယ်ရိုးရိုးယဟန်အပားတရားလှူတာတဲ့ဟောသောတာပန်တစ်ပါးပုံမြတ်တယ်သောတာပန်တရားတဲ့သဂရကံသဂရကံတရားတဲ့အနာကံအနာကံတရားတဲ့ယဟန္တာယဟန္တာတရားတဲ့ပိစေကဗုဒ္ဓပိစေကဗုဒ္ဓတရားတဲ့ဗုဒ္ဓဘုရားရှင်ဗုဒ္ဓဘုရားရှင်တဆူလူတာတဲ့ဗုဒ္ဓပမုခသံဃာတဲ့ဟောဖျားမှုရှိသောသံဃာတော်အရှင်မြတ်များဆိုပြီးလူရေဟောအကျိုးအပိုကြီးတယ် အဲ့ဒီလိုတန်ခဂုံကိုမှတ်လှူဒန်းတဲ့အကျိုးကြတော့မြတ်စွာဘုရားကအသင်္ချေယောအပမေယော မဟာသမုဒ္ဒရောတွေဝသင်္ချံကိစ္စတိဟောမြတ်စွာဘုရားအဲ့ဒီတန်ခဂုံကိုမှန်းပြီးတော့လှူဒန်းလိုက်တဲ့အလှူကြတော့ဥပမာပြောရရင်တဲ့ပင်လယ်သမုဒ္ဒရာတွေကရေတွေအဲ့ဒါဘယ်နှကီလိုရှိတယ်ဘယ်နှတင်းရှိတယ်ဘယ်သူမှမရေနိုင်ဘူး အဲ့ဒီမရင်မတွက်နိုင်တဲ့ကဲ့သို့ပဲအခုတန်ခိကကောက်မှုကိုလှူဒန်းလိုက်တဲ့ပုံကောလည်းအဲ့ဒီလိုကိုအကျိုးတရားတွေရတယ်ရသော်ဖျားဟောတာအဲ့ဒီအကျိုးတရားအလုံးထက်တာရာကျမှဘာလှူလဲဆိုတော့ဟောကြောင်းအလှူတဲ့နော်အဲ့ဒီကြောင်းအလှူထက်တာရာကျတော့ဘာလဲတရဏဂုံနဲ့၅ပါးသီလမိမိကိုယ်၌စောင့်တည်တာကိုပြောတာ လူဒန်းတဲ့အခါမှာဒါကြောင့်မို့တရဏဂုံသီလကိုတီးပြီးတော့ကိုကို့မှာတရဏဂုံသီလကိုတီးပြီးတော့လှူတယ်အလှူခံကလည်းသီလရှိတဲ့မြင့်မြတ်စင်ကြယ်တဲ့ပုဂ္ဂိုလ်ဆိုရင်အကျိုးကအယံကိုပို့ထူးတာအဲ့ဒါကိုပြောတာနော်တချို့တလေကလှူတော့လှူနိုင်တယ်လေတရဏဂုံနဲ့၅ပါးသီလမြဲတာဆိုအာအဲ့ဒါတော့မသိဘူးပေးတာရှိတာပဲဟုတ်တယ်မဟုတ်လားလှူတာပဲဟိုတလောတော်မှဒီမှာစေတနီယအဲမွတ်စလင်တကာလေးတယောက်သူနောက်ဆုံးတေဂနာနီ9လမှာ သူ့ရဲ့ချမ်းသာတဲ့စိတ်တွေနေသူတရားတော့မယ်ကင်ဆာယောဂါလို့သူသိပြီးတော့အဲ့ဒီမှာသူ့ရဲ့စိတ်တွေကိုဟိုအာဖရိကဘက်မှာပညာရေးတွေတခါတည်းအဲ့ဒီမှာတွေသွားပြီးတော့ကျောင်းနေအဟွာတွေသွားလိုက်ဆောက်ပြီးတော့လှူဒန်းတာတကယ်လှူတော့လှူလိုက်တာပဲလေဒါပေမဲ့သူကို၌ငါးပါးသီလတီလားဆိုတော့သူတို့သီလမသိတော့ဟိုသူသွားလှူတဲ့အလှူကန်တွေဘက်ကရောသီလရှိလားဆိုသူတို့လည်းမရှိဘူး အဲ့ဒါကြောင့်မို့မိမိကိုယ်၌ကိုတီလာကိုတီးပြီးတော့လှူရင်အဲ့ဒါပိုအကျိုးများတယ်လို့ဘုရားဟောတယ်ကြောင့်မို့အဲ့လိုတန်ခိကဒါနလှူဆိုရင်ရိုးရိုးလူကလှူဆိုရင်လှူလိုက်မှာပဲဟုတ်တယ်မို့လားအခုဘာသာကြားတွေအခုဒီနေ့တောင်မှထိုင်းမျိုးသမီးလေးတယောက်မနေ့ကဖုန်းဆက်တယ်သူမျိုးသားဒီကဩစတြေးလျနဲ့သူတို့နေဆုံးဥစဉ်ဒီလာကတ်ချင်လို့တဲ့ဆိုလိုတာအဲ့ဒါတွေလာကြတယ်ကတ်ကြတယ်သူတို့ဖျားတရားလည်းမသိဘူး သေသူများဒါအဖော်မို့လိုက်ခဲ့ဒါဒီလိုလှူဆိုလို့ဒါလှူတာအခုဒီမှာနောက်ထပ်ဦးဇင်းတို့မြန်မာမျိုးသမီးတယောက်နဲ့ရတဲ့ဒကာကြီးအဲ့ဒကာကြီးဆိုရင်လည်းပဲအခုဦးဇင်းဒီလှူတယ်လှူလို့လို့ကိုဦးဇင်းမှာတားနေရတာကာကြီးနဲ့တိုက်တိုက်တိုက်တိုက်လာတာဘယ်လိုဖြစ်လဲဆိုတော့တရက်ကျတော့သူမျိုးသမီးကဦးဇင်းဒီဖုံးဆက်တဲ့အရှင်ဘုရားတပည့်တော်အဲ့ဒါကြောက်လန့်နေလို့ အဲ့ဒါကူညီပါအောင်ဖေ။ဘာဖြစ်တာတော့ဆိုတော့သူ့ယောက်ျားတကကြီးကညအိတ်နေရင်းနဲ့အဲ့ဒီမှာတရဲဝင်လာတာတွေ့တာအဲ့ဒီအဖြူအဖြူဩသီးပဲတရဲဝင်လာတာတွေ့တော့အဲ့ဒါနဲ့သူမိမကိုဟိုမှာလာနေပြီလာနေပြီငါလာခေါ်နေလားမသိဘူးလို့ပြောတော့သူမိမနှိုးမရဘူးတဲ့နှိုးမရတော့အဲ့ဒါနဲ့ဦးစင်းအဲ့အဲ့ဒါနဲ့သူကကြည်နေတော့အဲ့ဒီပုံကောခေါင်းရနောက်ကလည်းဝိုင်းဝိုင်းကြီးပါတယ်တဲ့ အဲ့ဒီအဝိုင်းကြီးနဲ့အဲ့ဒါအခန်းထဲဝင်သွားတော့သူကအခန်းကိုသွားကြည့်တော့အခန်းတကားကြီးကလည်းပိတ်ထားတာအဲ့ဒါနဲ့သူကစိတ်မကောင်းဖြစ်ပြီးမနဲ့ကြတော့ငါတော့လာခေါ်နေကြပြီလားမသိဘူးဆိုပြီးတော့ကြောက်လန့်ပြီးဖြစ်တော့သူမျိုးသမီးကဦးသိန်းဒီဖုံးဆက်တော့အဲ့ဒါကြွပါအောင်ဖျားတဲ့ဆိုတော့ဦးသိန်းကအိမ်ကြွသွားပြီးတော့သွားတရားဟောတာအဲ့နဲ့သူမေးတယ်အဲ့ဒါခင်ဗျာတရားတွေယုံလားယုံတယ်တော့မဟုတ်ဘူးတဲ့အဲ့တော့တွေ့သလားလို့ဆိုတွေ့တယ်တဲ့ဘလို့တွေ့ရလဲဆိုအဲ့အပေါက်ကဝင်လာတာတဲ့သူ့အိတ်ခမ်းနဲ့အပေါက်နဲ့လည်းတန်းတန်းမဲတဲ့ အဲ့တန်းတန်းဆိုတော့သူကလည်းအဲ့ဒါကြီးနဲ့ကြည်နေတာတဲ့ကြည်နေတော့အဲ့မှာဘယ်ဘက်ကအခန်းထဲကိုဒီခန်းထဲသူဝင်သွားတယ်တဲ့အဲ့နဲ့အခန်းတကားကိုသွားဖွင့်တဲ့အခါကျတော့အခန်းတကားကြီးကလည်းပိတ်ထားရကြီးတဲ့အဲ့ဒါနဲ့သူကအဲ့ဒါသူ့စိတ်ကသူ့ကိုလားခေါ်တယ်လို့ထင်လို့ပါတဲ့ဆိုဦးစင်းအဲ့ဒီကမေတ္တာတွေသွားဖို့ရွတ်ဖတ်ဘာမှဖြစ်ပါဘူးလို့ဆိုပြီးတော့ဦးစင်းပြန်လာအဲ့ဒီကနေပြီးတော့အဲ့ဒီကကြီးကလည်းဦးစင်းပေါ်ကိုအဲ့ဒါအယံကြည်ညိုတာဒါပေမဲ့ဗုဒ္ဓဘာသာလားဆိုတော့မဟုတ်ဘူးအဲ့ဒါသူနဲ့ခင်ခဲ့တာဘယ်လောက်ရှိပြီလဲဦးစင်း အဲဗုဒ္ဓဘာသာယုံကြည်ပါလို့လည်းသူတော့မပြောဘူးဒါပေမဲ့အာနာပါဒဝင်လေထွက်လေဒီလိုမှတ်ရင်တော့ဟောစိတ်ကိုဟောလို့ငြိမ်းချမ်းတယ်ဗုဒ္ဓတရားဆိုတာဗုဒ္ဓဘာသာဟုတ်ဟုတ်မဟုတ်ဟုတ်ဟုတ်ဟုတ်တရားကိုကြည့်ရင်ကြည့်တဲ့လူကချမ်းသာမှာပဲဥစဉ်ဘာသာတရားကိုဆဲဆောင်မှုမဟောပါဘူးသူတို့လည်းဘာလို့လဲဆိုသူတို့ဘာသာသူတို့အယူဆနဲ့အဲ့တော့စိတ်ချမ်းသာခြင်းသလားကြောက်တဲ့အခါစိုးရိမ်တဲ့အခါပူလောင်တဲ့အခါစိတ်ကအေးချမ်းသလားမအေးချမ်းဘူးမအေးချမ်းရင်အေးချမ်းတဲ့ဤဗုဒ္ဓပေးထားရှိတယ် အဲ့ဒီနေ့ကတော့ကိုယ်စိတ်ကိုထိန်းနေအောင်လုပ်ရမယ်ဥစဉ်ဒါပဲပြောတယ်အဲ့တော့အဲ့ဒါပြောရင်းနဲ့အခုဟိုတနေ့ကကိုဗစ်ဖွင့်ပြီဆိုတော့သူမျိုးသမီးကလှမ်းပြီးဖုန်းခေါ်ပြီးတော့အရှင်ဘုရားဒကာကြီးကစကားပြောခြင်းလို့ဖေရဆိုတော့အဲ့ဒါနဲ့ဥစဉ်ကအဲ့ဒါလှမ်းစကားပြောတော့အခုကိုဗစ်ပွင့်ပြီဆိုတော့ကြောင်းလဲလာလို့ရပြီဆိုတော့ပစ္စည်းလာလှူခြင်းလို့တဲ့အဲ့တော့ဗုဒ္ဓံတရဏံကိသာမိတဲ့အခုဘယ်နှစ်နှစ်လောက်ရှိပြီလဲ10နှစ်10နှစ်နီးပါးရှိပြီ အခုခုသူဆိုလာတာဗုဒ္ဓံတရဏံကိစ္ဆာမိကိုဥစဉ်ကိုသုံးခုဆိုပြတယ်သာဓုသာဓုသာဓုလို့ဥစဉ်ခေါ်လိုက်ရပါတယ်เนาะအဲ့ဒါဟိုအခုဗုဒ္ဓံတရဏံကိစ္ဆာမိဆိုတတ်ပါပြီတဲ့ဆိုပြီးတော့သူပြောတယ်ဆိုလိုတာသူတို့ဆိုလဲလှူကြတယ်သူတို့ကိုယ်၌သီလဆိုတာလဲသူတို့မသိဥစဉ်ကတော့သီလအကြောင်းလေးတွေဟောပေးတယ်တရားအထောက်မှုဒီလိုလုပ်ရတယ်ဥစဉ်ကတော့ဂျုံတဲ့ခါဂျုံတဲ့ခါတော့ပြောပေးတယ်ဒါပေမဲ့သူတို့ရဲ့အယူတွေရှိတယ်အစွဲတွေရှိတယ် အဲ့တော့ဒီပုံကိုယ်တွေဒါနမပြုဘူးလားဆိုပြုတယ်ပြုပင်ပြုညာတော်လည်းပဲသူတို့ကတကယ်သိလို့ပြုကြတာမဟုတ်ဘူးเนาะဒါကြောင့်မို့သီလကိုကိုကို၌တီးပြီးမှလှူတဲ့အလှူကပုံမြတ်တယ်ဆိုတာဦးဇင်းအဲ့ဒါကိုပြောခြင်းလို့လာလာပြီးတော့လှူကြတယ်တန်းကြတယ်သူတို့ကို၌သီလဆောက်တည်ရမှလည်းမသိဘူးအလှူခံပုံကိုကလည်းသီလရှိလားမရှိဘူးအဲ့ဒါမျိုးတွေလှူတဲ့အခါကျတော့အလှူသည်လှူတာတော့မှန်တယ်အကျိုးပဲကျတော့နဲတယ် နော်ရောမို့ဦးဇင်းတို့ဒကာတော်မတွေကဒီသာသနာတွင်မှာရောမို့လှူဒန်းလိုက်တဲ့အလှအဲ့ဒါကြောင့်မြတ်စွာဘုရားအခုတန်ကြီးကအလှအဲ့ဒီတန်ကြီးကအလှထက်ကျောင်းအလှကပိုမြတ်တယ်ကျောင်းအလှထဲတဲ့ကျောင်းအလှမှာလဲသူကမြတ်တဲ့အလှကပုဂ္ဂလိကကျောင်းမဟုတ်ဘူးနော်အာတပည့်တော်အရှင်မြတ်ကြည်ညိုလို့အရှင်မြတ်ဒီကျောင်းလှူတယ်သူအဲ့ဒါပုဂ္ဂလိကမြတ်စွာဘုရားတော့တန်ကြီးကအလှကိုလှူစေခြင်းလားနော်တခါမှဆိုလို့ရှိရင်တခါကြီးတယောက် တန်ခိတ်ကအလှရသော်ဖရာကလှဖို့သူ့ကိုတိုက်တွန်းတာအဲ့ဒါကြောင့်မို့ဒီအလှလောက်တဲ့အခါကျတော့တန်ခါကုံကိုမှန်းပြီးတော့လှတဲ့အလှမျိုးကိုမှဖရာနှစ်သက်တယ်နော်ဝိဟာရဒါနံတန်ခတ်တအကံဗုဒ္ဓေနဝန္တိတံတန်ခါကုံကိုမှန်းတယ်ဆိုတာအရလေးမျက်နှာအရရှင်းမျက်နှာနေကြွလာတဲ့တန်ခါအကုန်မှန်းလိုက်တာပဲအဲ့တော့တဘာတဲ့ပုံကိုမရည်စူးတော့ အဲ့လိုတန်ခိကမှန်းပြီးတော့လှူဒန်းတဲ့ကြောင်းအလှူအဲ့ဒီကြောင်းအလှူထက်မြတ်တာမိမိကိုယ်တိုင်တရဏဂုံနဲ့၅ပါးသီလကိုစောက်တည်ကျင့်သုံးတာကပိုမြတ်တယ်အဲ့ဒီထက်ပိုမြတ်တာမေတ္တာကမ္မထံတဲ့ကဲနော်အခုဦးဇင်းတို့အရက်ဆယ်မျက်နှာပို့တဲ့မေတ္တာကမ္မထံဟာအလှူဒါနမြောင်များစွာထက်ပိုမြတ်တယ်နော်မေတ္တာကမ္မထံဒါကြောင့်မို့တနေ့ သုံးကအိုးတရားနဲ့ထမင်းချက်ပြီးတော့လှူဒန်းတာထက်နော်မေတ္တာတစ်ကြိမ်ပို့တာကပုံမြတ်တယ်လို့စာရီဆိုထားကြတာနော်တနေ့တနေ့အိုးပေါင်းတရားနဲ့တနေ့သုံးကြိမ်လောက်ထမင်းတွေကိုချက်ချက်ချက်ချက်ပြီးလှူတာနဲ့မေတ္တာကမ္မထမ်းနဲ့ဘယ်ဟာကပုံမြတ်တယ်လဲဆိုရင်မေတ္တာကမ္မထမ်းကပုံမြတ်ပါတယ်နော်။ဒါကြောင့်မို့အဲ့ဒီမေတ္တာကမ္မထမ်းတဲ့သာလနာဘာရှိလဲ။ ဝိပဿနာကမ္မထံဝိပဿနာကမ္မထံကတော့ဥစဉ်တို့ဒကာဓမ္မတွေအဲ့ဒါအမြတ်ဆုံးပါပဲเนาะဒါကြောင့်မို့အခုစောစောပြောတဲ့တရားမင်းတို့သာသနာ့ဘကောင်းမှုတွေပြုခဲ့ကြတဲ့အခါကျတော့အများကြီးတော့လုပ်ခဲ့တဲ့အကျိုးကနည်းနည်းပဲရတယ်เนาะအင်္ဂုဒနတ်သားတို့လည်းအဲ့ဒီမှာမြတ်စွာဘုရားကအဲ့ဒီနတ်သားနှစ်ယောက်ရဲ့ကြွာချချက်ကိုအကုန်ဟောပြီးတော့မှမြတ်စွာဘုရားက အဲ့ဒီမှာအဘိဓမ္မာ တရားတော်ကြီးဟောပါတယ်နော်အဘိဓမ္မာတရားတော်ထဲမှာဦးဇင်းတို့အဘိဓမ္မာခုနှစ်ကျမ်းအဲ့ဒါတွေဟောပြီးတော့နောက်ဆုံးဒီပဋ္ဌာန်းကျမ်းပေါ့ပဋ္ဌာန်းကျမ်းလေးကိုနမူနာလေးနည်းနည်းလေးလောက်သိရအောင်ဦးဇင်းတို့ဒကာဒကမတွေရွတ်နေပါတယ်ဟေတုပစ္စယောအာရမဏပစ္စယောရွတ်နေကြတာအဲ့ဒါပဋ္ဌာန်းကျမ်းကြီးရဲ့အစဦးဆုံး ဟေတုဆိုတာဟိတ်အကြောင်းရင်းကို ပြောတာအကြောင်းတရားတွေတဲ့ပဋ္ဌာန်းတရားဆိုတာအကြောင်းကျိုးဆက်ဆက်နေတာအဲ့တော့လူတွေကိုကြည့်လိုက်ရင် အမေရိကန်ရှိမယ်မြန်မာရှိမယ်တရုတ်ရှိမယ်အိုးလူမျိုးတွေပြောရရင် အများကြီးပဲအမျိုးစုံပဲလူမျိုးအချင်းပြောရရင် အမျိုးပေါင်းမြောင်များစွာပဲ အဲ့ဒီလူတွေအားလုံးကိုခြုံကြည့်လိုက်တော့မြတ်စွာဘုရားက အားလုံးရဲ့တန်ထာမှာရှိတဲ့အရာက6မျိုးပဲရှိတယ်အဲ့ဒီလူတိုင်းလူတိုင်းဟာလောဘရှိတယ်ဒေါသရှိတယ်မောဟရှိတယ်ဒါမလွဲနိုင်တော့လောဘရှိတယ်ဒေါသရှိတယ်မောဟရှိတယ်မကောင်းတဲ့ဘက်ကပေါ့ကောင်းတဲ့ဘက်ကကျတော့အလောဘတဲ့ ပေကံစွန်ကြဲခြင်းနဲ့စိတ်အာဒေါသဆိုတဲ့မေတ္တာအာမောဟဆိုတဲ့ဉာဏ်ပညာလူတိုင်းမြင်တဲ့စိတ်ရှိတယ်မေတ္တာရှိတယ်ဉာဏ်ပညာရှိတယ်၃မျိုးကောင်းတဲ့ဘက်ကအဲ့ဒီမကောင်း၃မျိုးတော့လူတိုင်းမှာအကုန်ရှိပါတယ်တဲ့အကောင်း၃မျိုးကြတော့အကုန်ရှိသလားဆိုမရှိတော့ဘူးတချို့တလေကအလှူဒန်းတော့လုံနိုင်တယ်မေတ္တာမရှိဘူးအင်မတန်ရက်စက်ကြတယ်ချို့လေကြတော့ မေတ္တာအပြင်တော့နည်းနည်းရှိတယ်အလှူဒန်းတော့မလုံနိုင်ကြပြန်ဘူးနှမျောလွန်းတွန့်တိုလွန်းတယ်တချို့တလေကြတော့အဲ့ဒီအလှူဒန်းလည်းလုံနိုင်ပါတယ်မေတ္တာလည်းရှိပါတယ်တရားကိုသိနိုင်တဲ့ဉာဏ်ပညာမရှိပြန်ဘူးเนาะအဲ့ဒါကြောင့်မို့တတ္တဝါတွေမှာကြွာချားနေတော့အဲ့ဒီအကြောင်းဟိတ်တရားတွေလောဘဆိုတဲ့ဟိတ်ဒီဘဝမှာမျက်စိနဲ့အစင်းနဲ့တိုက်တိုင်းလိုချင်တဲ့လိုချင်တဲ့လောဘဆိုတဲ့အကြောင်း အဲ့ဒီလောဘဆိုတဲ့အကြောင်းဟာဟောအကျိုးတရားအနေနဲ့ပိတ္တာဘုံကိုအကျိုးပေးတယ်လောဘအာကြီးတဲ့ပုဂ္ဂိုလ်များသိရင်ဘာဖြစ်လဲပိတ္တာဖြစ်တယ်နော်ဒေါသဆိုတဲ့အကြောင်းတရားဒေါသဟိတ်ကြောင့်ဟိတ်ဆိုတဲ့အကြောင်းတရားကြောင့်သေတဲ့ပုံကိုယ်တွေဒေါသအာကြီးတဲ့ပုံကိုယ်တွေသေတော့ငရဲသွားဖြစ်ရတယ်။မောဟဆိုတဲ့အကြောင်းတရားအာကြီးတဲ့ပုံကိုယ်များတော့သေလွန်တဲ့အခါကျတော့တလိ္ဆံပုံဖြစ်ရတယ် အကြောင်းနဲ့အကျိုးတလိမ့်ဆံပုံဖြစ်ရတာမောဟအာတိကလို့เนาะအကြောင်းကဟိုဘက်ကအကျိုးကတလိမ့်ဆံဖြစ်ရတာเนาะပိတ်တာဖြစ်ရတာဘာကြောင့်လဲအကြောင်းတရားကဒီဘက်မှာလောဘတွေအာကြီးလွန်းလို့ကြောင့်မို့ကိုယ့်ရဲ့စိတ်တန်တာမှာဖြစ်ပေါ်လာတဲ့မလိုအပ်တဲ့လောဘတရားတွေเนาะမတော်တဲ့လောဘတွေပေါ့เนาะသူတော်ဘာပစ္စည်းမတော်မတရားလိုချင်တာတို့เนาะအစရှိတဲ့ဖြစ်အဲ့ဒီလိုဟာမျိုးတွေဆိုရင်လဲ ကိုယ်စိတ်ထဲမှာပေါ်တိုင်းပေါ်တိုင်းကိုတတိထားထားထားပြီးတော့ပယ်ရ။အော်ငါအခုဖြစ်ပေါ်လာတဲ့ငါရဲ့စိတ်ကဒီလောဘဟာသေလွန်ရင်ငါပိတ္တာခန္ဓာကြီးကိုအကျိုးပေးမှာပါလား။လောဘရဲ့အကြောင်းတရားဒီအကျိုးတရားကပိတ္တာခန္ဓာရ။အတိတ်ကအကြောင်းကောင်းမှုတွေပြုတ်ခဲ့တော့လူဘဝရောက်တယ်ရောက်တဲ့အချိန်မှာကိုကအဲ့ဒီအကြောင်းကိုကောင်းအောင်ပြန်လုပ်နိုင်လုပ်နိုင်မှာမကောင်းတဲ့ အကြောင်းနေကြီးပဲလုံမိရင်တော့ငရဲတလိษံပိတ်တာပဲသွားရမယ်လို့ကိုကိုကိုသိပြီးဒီဘက်ကကောင်းတဲ့အကြောင်းဩဒါနတွေပြုအတိတ်ကလည်းဒါနာကောင်းမှုတွေရှိခဲ့လို့ဒီဘဝမှာလူဖြစ်တယ်စားနိုင်တဲ့ဘဝနေနိုင်တဲ့ဘဝကိုရောက်ခဲ့တယ်ဩဒါအတိတ်ကကောင်းမှုကံတွေငါပြုခဲ့လို့ပါလားနော်အတိတ်ကတခါတည်းချစ်ချစ်ခင်ခင်ကျင်းကျင်းနာနာနဲ့မေတ္တာတရားတွေလုပ်ခဲ့လို့လဲဒီဘဝမှာကောင်းတဲ့လူဘဝမှာလာပြီးတော့ရတယ် မေတ္တာအားနည်းခဲ့တဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်လူတယောက်ကသူ့မြင်တာနဲ့ကိုကြံတဲ့လူကမကြည့်ကျင်သိဖြစ်သွားတာဟောမေတ္တာအားနည်းခဲ့ရင်မရဘူးသူကသူတစ်ပါးတွေအပေါ်မှာမေတ္တာအားနည်းခဲ့အလိုလိုကိုကြံတဲ့လူကသူ့မြင်မုန်းတာပဲအဲ့ဒါမေတ္တာအားနည်းခဲ့လို့ကုသိုလ်အားနည်းခဲ့တဲ့ပုဂ္ဂိုလ်ကြတော့ तू ကမလှူခြင်းမှုမလှူခြင်းမှုလို့လှုပ်လို့ရတော့သူ့ကိုပေးခြင်းတဲ့လူ မရှိဘူးနော်သူ့ကိုပေးခြင်းတဲ့လူလှူခြင်းတဲ့လူမရှိဘူးသူ့မြင်တာနဲ့ကိုမကြွေးကျင်တော့တာ ကျွေးကျင်တဲ့စိတ်တွေကိုပျောက်သွားတာအဲ့ဒါသူ့ရဲ့ကံသူ့ရဲ့စေတနာအတိတ်ဘဝတုန်းကသူဟာသူတစ်ပါးတွေကိုမပေးမလှူခြင်းမှုဆိုတဲ့စေတနာကံကြောင့်သူ့မြင်တာနဲ့ဘေးကလူကလည်းမပေးခြင်းမှုမလှူခြင်းမှုအတိတ်ဘဝတုန်းကပေးကံစွန့်ကြဲမှုလောက်ခဲ့တဲ့ပုံကိုကြတော့မြင်တာနဲ့ကိုလှူခြင်းစိတ်ကပေါက်လာတာပေးခြင်းစိတ်ကပေါက်လာတာဟောအဲ့ဒါအတိတ်ကံနေနော်အတိတ်ကဒါနဆိုတဲ့ပြုတဲ့ကံတွေပါရင်ဒီဘဝမှာ ကိုကအဲ့ဒီဟာတွေရမယ် ဒီဘဝမှာလှူဒန်းပေးကမ်းခြင်းဆိုတဲ့အကြောင်းကောင်းတွေလောက်ရင်ဟောဦးဇင်းတို့ဒကာတော်မတွေနောက်ဘဝဘာပြန်ရမှာလဲဟောနောက်ဘဝမှာပြန်ပြီးတော့အဲ့ဒီအကျိုးကောင်းမှုပြန်ရပြန်အောင်မှာပဲနောက်ဘဝမှာ သူများတွေကကိုတွေ့တာနဲ့ပေးခြင်းနဲ့လှူခြင်းနဲ့တန်းခြင်းနဲ့နော်အဲ့ဒါကြောင့်မို့မေတ္တာတရားတွေလှုပ်တဲ့ပုံကိုယ်တွေကလည်းပဲဒီဘဝမှာမေတ္တာကမ္မထာတွေအာကြည်ပြီးတော့သွားတဲ့ပုံကိုယ်တွေကဟောဇန်ထိတက်သွားရင်သင်ဗြဟ္မပြည်တက်ရတာမေတ္တာတရားက မြမဘုံကြီးအကျိုးပေးတယ်စောသောဒါနတွေကြတော့လူဘုံနတ်ဘုံမဲ့အကျိုးပေးတယ်ဒါနကောင်းမှုသီလကောင်းမှုအခုចောင်းဆောက်တယ်အကျိုးအင်မတန်ကြီးတယ်ဒါပေမဲ့ဘုံဘိမ့်မိုင်းကြီးတွေသွားပေါက်တယ်ဘာဘယ်ဘယ်သွားပေါက်နတ်ပြည်6ထပ်မှာပဲပေါက်ရတယ်ဟိုမေတ္တာတရားတွေပွားများတဲ့ပုံကိုကြတော့မြမပြည်အထိရောက်ရတယ်နော်အဲ့ဒါကြောင့်မို့မေတ္တာတရားရဲ့အကျိုးဟာအင်မတန်အကြီးတယ်လို့ပြောတာအဲ့ဒါကြောင့်မို့မေတ္တာကမ္မထန်တွေစီပြန်ထားတဲ့ပုံကိုကြတော့ ကဘာပေါင်းများစွာသူကနေလို့ရတယ်ဗြမပြည်တွေမှာမေတ္တာကမ္မထံရဲ့စွမ်းအားတတ္တိတွေကြောင့်เนาะကဘာပေါင်းများစွာသူကအဲ့ဒီမှာနေလို့ရတယ်ကဘာပေါင်းများစွာဝိပဿနာကမ္မထံလုံနိုင်တဲ့ဉာဏ်ပညာဉာဏ်ပညာရှိတဲ့ပုဂ္ဂိုလ်တွေကြတော့ဟောသမထတွေဝိပဿနာတွေတရားနာလိုက်ရင်တက်ကလေးတက်ကလေးနားလေတယ်ဟောဉာဏ်ပညာအားနေတဲ့ပုဂ္ဂိုလ်ကြောင့်ဘလောက်ဟောဟောသူကမရဘူးဒါကြောင့်မို့ တရားကိုအကျင့်ဟောတာရှိတယ်အကျယ်ဟောတာရှိတယ်နော်ပင်မဆင်းရဲစွာကျင့်ရတာရှိတယ်တရားလေးကိုအတူကျင့်လေးကိုနာပြီးတော့တရားထူရတဲ့ပုံကိုယ်တွေအဲ့ဒီလိုပုံကိုယ်တွေရှိတယ်တချို့သောပုံကိုယ်ကျတော့တရားကိုအတူကျင့်ဟောရုံနဲ့ဘုရားရှင်မရဘူးအကျယ်ဟောပေးရတယ်တချို့သောပုံကိုယ်ကအတူဟောလည်းမရဘူးအကျယ်ဟောလည်းမရဘူးဘလို့မှရလဲသေရောကြေရောကျင့်မှရတယ်အဲ့ဒါပုံကိုယ်တစ်မျိုး နောက်ပုဂ္ဂိုလ်တစ်မျိုးကျတော့သေအောင်ကျင့်ကိုတရားမရတာပုဂ္ဂိုလ်တစ်မျိုးဆိုပုဂ္ဂိုလ်ကဘယ်နှမျိုး၄မျိုးတရားကိုအကျင်းနဲ့သိနိုင်တဲ့ပုဂ္ဂိုလ်တစ်မျိုးတရားကိုအကျယ်ဟောမှသိနိုင်တဲ့ပုဂ္ဂိုလ်တစ်မျိုးသေရောကျေရောကျင့်မှမတရားဖို့တရားရတဲ့ပုဂ္ဂိုလ်တစ်မျိုးတဘောအလုံးကျင့်မရတဲ့ပုဂ္ဂိုလ်ဆိုတော့အဲ့စောစောဉာဏ်ပညာအမောဟဆိုတဲ့ဉာဏ်ပညာမပါတဲ့ပုဂ္ဂိုလ်ကျတော့ပါရမီပဲရသွားတယ်သူကတရားသူဒီဘဝမှာမရဘူးဆိုတော့ပုဂ္ဂိုလ်က၄မျိုးရှိတယ်နော် အဲ့ဒါကြောင့်မို့ဦးဇင်းတို့ဒကာဓမ္မတွေအခုဒီတရားတွေရှိတယ်အဲ့ဒါကပဋ္ဌာန်းမှာမြတ်စွာဘုရားကပဋ္ဌာန်းတရားဒေသနာတော်ဒီတရားကိုဟောလိုက်တာအဲ့ဒီလိုတတ္တဝါတွေမှာ အကုန်လုံးဟိတ်၆မျိုးရှိတယ်လောဘဟိတ်ဒေါသဟိတ်မောဟိတ်ဟိတ်ဆိုအကြောင်းတရားတွေပြောတာအလောဘအဒေါသအမောဟအဲ့တော့ကိုကကောင်းတာတွေပြုလုပ်ရင်ကောင်းတဲ့အကျိုးရမှာအဲ့ဒါဘယ်သူမှပြောလို့မရဘူးဘယ်သူမှတားလို့မရဘူး အဲ့ဒီစောစောပြောတယ်လောဘဒေါသမောဟဆိုတော့မကောင်းတဲ့အကြောင်းတရားတွေလုံမယ်တွေးမယ်ကြံစီမယ်လုံနေမယ်ဆိုရင်အဲ့ဒီအကျိုးတရားဒီကိုပဲခံရမှာဘယ်သူမှတားလို့မရဘူးအဲ့ဒါဟာပဋ္ဌာန်းတရားပါပဲเนาะအဲ့ဒီလိုနဲ့မြတ်စွာဘုရားတရားတော်တွေကိုတာဝရိန်သာနတ်ပြည်မှာညာလုံးပေါက်မြတ်စွာဘုရားကိုတော်တွေဟောပါတယ်မနဲ့မိုးလင်းတဲ့အခါကျတော့နေမိတရုပ်ပွားဖန်ဆင်းထားခဲ့ပြီးတော့အဲ့ဒီဘုရားရှင်ကိုတော်မြတ်ကြီးဆက်ဟောပါတယ် နော်အဲ့ဒီနေမိတာဘုရားရှင်ကိုရောမြတ်ကြီးဟာဆက်ဟောပြီးတော့မြတ်စွာဘုရားကမြောက်ကျွန်းကိုသွားပြီးဆွန့်ခံပါတယ်ဆွန့်ခံပြီးတော့ကန္ဓမာရဏတောင်မှာသွားတရင်သုံးနေတဲ့အချိန်အရှင်သာရိပုတ္တရာမြတ်စွာဘုရားထံသွားပြီးတော့ပြုစုလှုပ်ကြွေးရင်းနဲ့မြတ်စွာဘုရားချက်သားဒီနေ့ငါဒီတရားဒီတရားဒီကနေဒီတိဒီဒေသနာတွေဟောခဲ့ပြီဟောအရှင်သာရိပုတ္တရာမထေရကြီးကတခါလင်းတော်သား900ကဖြစ်ခဲ့ဘူးတဲ့ အဲ့ဒီမှာယဟန်တော်900အဲ့ဒီပုံကိုယ်တွေကလည်းအဲ့စောတော်တို့ကအဲ့ဝါထွေးရသော်ဖျားကြွကနာနီမှာသူတို့ဟိုရေမီးအစုံတဘောပြာဒီဟာပြတာကိုကြီးညိုပြီးဝတ်လာကြတဲ့ပုံကိုယ်တွေအဲ့ဒီဝတ်လာကြတဲ့ပုံကိုယ်တွေကိုရှင်သာရိပုတ္တရာရဲ့တပည့်တွေအဲ့ဒီပုံကိုယ်တွေကအရင်ဘဝတုန်းကလှိုင်ကူကြီးထဲမှာလင်းတော်တွေဖြစ်ခဲ့တယ်အဲ့ဒီလင်းတော်သားတွေဖြစ်ခဲ့တဲ့ဘဝမှာအဲ့ဒီတုန်းကယဟန်တော်တပါပဋ္ဌာန်းရွတ်တာကိုနာယူခဲ့တဲ့ကောင်းမှုကြောင့် တရားလို့တော့မသိဘူးဒါပေမဲ့ဒီအတန်လေးကိုတို့ကြည်နူးခဲ့ရတာအဲ့တုန်းကဒီရဟန်းတော်ရွတ်တဲ့အတန်လေးအဲ့ဒီရဲ့စွမ်းအားကြောင့်ဒီဘဝမှာ လာပြီးတော့အထုံဖြစ်ပြီးတော့အခုဒီတရားတွေကို နာယူခွင့်ရတယ်အဲ့ဒီ900ကိုအရှင်သာရိပုတ္တရာသင်ပေးတယ်အဲ့တော့မြတ်စွာဘုရားကနတ်ပြည်မှာအကျယ်ဟောတယ်ရှင်သာရိပုတ္တရာကိုအကျင့်ပြန်ဟောတယ်ရှင်သာရိပုတ္တရာက နောက်ထပ်ယဟန်တော်တွေနားလည်နိုင်မဲ့အလယ်လက်ဖြစ်တဲ့တရားကိုပြန်ဟောတယ် အကျယ်ဆုံးတရားကနတ်ပြည်မှာဟောတာအကျဉ်းဆုံးတရားကအရှင်သာရိပုတ္တရာဟောတယ်အရှင်သာရိပုတ္တရာကနေမှအဲ့ဒီအကျဉ်းကိုပြန်ဖွဲ့ပြီးဖွင့်ပြီးတော့အလယ်လတ်တရားကိုအဲ့ဒီလင်းတော်သားဖြစ်ခဲ့ဘူးတဲ့ယဟန်900ကပြန်ပြီးတော့나ယူရတယ်အဲ့ဒီလိုနဲ့ဝါတွင်3လလို့မြတ်စွာဘုရားမေတော်မိနတ်သားနဲ့တကွအလုံးတော်စัจ java လာတိုက်တသောကနတ်တွေကိုမြတ်စွာဘုရားတရားဟောခဲ့တယ်တရားဟောပြီးတော့ ဝါကျွတ်တဲ့နေ့တရင်ကျွတ်လာပြီးနေ့မှာအလုံးသောမေရောမိနတ်သားနဲ့အလုံးသောနတ်ဒေဝတာတွေလည်းအကုန်လုံးကျွတ်တန်းနေအကုန်ဝင်ကြတယ်နော်အကုန်လုံးကျွတ်တရားတွေအကုန်ရကြပြီးတော့အဲ့ဒီနေ့မှာတရင်ကျွတ်လာပြီးနေ့မှာမြတ်စွာဘုရားအဘိဓမ္မာတရားဟောလို့လည်းပြီးပြီရှင်သာရိပုတ္တရာကိုလည်းဒီဘက်ကနေမှပြောပြီးပြီရှင်သာရိပုတ္တရာလည်းဒီကလူပြည်ကရဟန်းတော်တွေကိုပြန်ဟောအဲ့ဒီအဘိဓမ္မာတရားကြီးပြီးတဲ့နေ့မှာမြတ်စွာဘုရား စောင်းနှံသုံးဆွယ်နဲ့အဲ့ဒီမှာဗရမယစောင်းနှံအလဲကရွှေစောင်းနှံငွေစောင်းနှံအဲ့ဒီမှာနတ်တွေပြမာတွေခြံရံပြီးတော့တာဝရိန်သာနတ်ပြည်ကနေဘောသင်္ကတ္တနဂိုဆိုတဲ့မြို့ရှိတဲ့နေယူဒေလီနဲ့မလှမကမ်းမှာအဲ့ဒီမြို့ကမြတ်စွာဘုရားအရင်ဘုရားရှင်တွေကိုတော်လဲမြတ်စွာဘုရားရှင်တွေလဲတာဝရိန်သာနတ်ပြည်ကဆင်းရင်အဲ့ဒီနေရာမှာဆင်းတယ်တဲ့ဒါကြောင့်မို့ အဲ့ဒီနေရာမှာမြတ်စွာဘုရားခြေချပြီးဆင်းတော်မူတဲ့နေရာအဲ့ဒါအဝိဇဟိတဘုရားရှင်တွေမစွတ်လွတ်တဲ့နေရာလို့ခေါ်တယ်နော်အဲ့ဒီနေရာမှာမြတ်စွာဘုရားဆင်းတော်တာဝရိန်သာနတ်ပြည်နဲ့နတ်ပြည်6ထပ်မြမ20ကိုလူတွေအကုန်မြင်ရတယ်နတ်တွေကလည်းလူတွေကိုအကုန်မြင်ရတယ်အဲ့ဒီအချိန်မှာ လောကကြီးတစ်ခုလုံးဟာဟင်းလင်းပြင်ကြီးအကုန်ဖြစ်သွားတယ် လူတွေကလည်းနတ်တွေအကုန်မြင်ရတယ်နတ်တွေကလည်းလူတွေအကုန်မြင်ရတယ်မြတ်စွာဘုရားမြင့်မော်တောင်ထိပ်ကရပ်ပြီးတော့နေတာကိုလူတွေဟာထင်းထင်းရှားရှားကြီးဖူးမြော်ခွင့်ရတော့အကုန်လုံးသွားပြီးတော့မြတ်စွာဘုရားကိုစောင့်မျှော်ပြီးနေတာအဲ့ဒီအချိန်မြတ်စွာဘုရားတာဝရိန်သာနတ်ပြည်ကမေတော်ကိုကျေးဇူးဆက်ပြီးဆင်းလာခဲ့တဲ့အချိန်မှာအလယ်ကမြတ်စွာဘုရားဟိုဘက်ကရွှေဆောင်တန်းကြီးမှာတရားတွေနတ်တွေဒီဘက်ကငွေဆောင်တန်းကြီးမှာဗြဟ္မာမင်းကြီးတွေ ထိပြူတွေနဲ့မောပြီးတော့တခါတည်းအကုန်လိုက်လာတော့ဖရာရဲ့ဂုံအတရေကြီးညိုပွဲကောင်းလိုက်တာတဲ့အရိယာပုဂ္ဂိုလ်များက လွဲရင်ဗျာဒိတ်ရထားတဲ့တာမန်ပုဂ္ဂိုလ်များကလွဲရင်ကြံတဲ့ပုဂ္ဂိုလ်တွေအဲ့ဒီနေ့ကဖရာအဖြစ်ဆုမတောင်းတဲ့ပုဂ္ဂိုလ်မရှိဘူးဖရာရှင်ရဲ့နတ်မြမာတွေခြံရံပြီးတော့ကြီးညိုပွဲအသွင်ကို အကုန်လုံးမြင်နေရတဲ့အခါကျတော့ဖရာရဲ့ဂုံကျေးဇူးကိုကြည်ညိုလွန်းအားကြီးပြီးတော့ဖရာဖြစ်ချင်လိုက်တာဖြစ်ချင်လိုက်တာဆိုပြီးတော့ဖရာစုတောင်းတဲ့ပုံကိုယ်တွေအများကြီးပဲလို့ပြောတယ်ဖုံးမြော်ရတဲ့ပုံကိုယ်တွေအကုန်လုံးကအဲ့ဒီနေ့ဟာထူးထူးခြားခြားလောကကြီးမှာအဲ့ဒါမျိုး ဖြစ်ခဲ့ပါတယ်တဲ့ဒါကြောင့်မို့အဲ့ဒီနေ့ကိုမြတ်စွာဘုရားရှင်ကိုကြိုဆိုတဲ့အနေနဲ့စင်မီတွေနဲ့ပူဇော်ကြတာဒါကြောင့်မို့သတင်းကြွလာပြည့်နေမှာ စီမီတွေပူဇော်ကြတယ်မြန်မာပြည်ကဥစဉ်တို့မြန်မာနိုင်ငံသူနိုင်ငံသားတွေအနေနဲ့ဒါကြောင့်မို့မြတ်စွာဘုရားရဲ့မေတော်မိနတ်သားကိုကျေးဇူးဆက်တာကိုအကြောင်းပြုပြီးတော့အလုံးမိဘတွေကိုကျေးဇူးဆက်ကြပါတယ်ဒါကြောင့်မို့ဥစဉ်တို့ဒီနေ့ဟာကျေးဇူးဆက်တဲ့နေ့အဲ့တော့ဥစဉ်တို့ဒကာဓမ္မတွေမြတ်စွာဘုရားကနော်ကျေးဇူးတရားကိုဆက်စေခြင်းလွန်းလို့တုတ်တန်နေလည်းအများကြီးဟောခဲ့ပါတယ်နော်ဥစဉ်တို့ ရောမို့ယမာတိမာတာပိတရော ပုဗ္ဗစရိယာတိဟုတ်စရိအမေအဖေဆိုတာမြမာကြီးတွေနဲ့လည်းတူတယ်ပုဗ္ဗစရိယာတိဟုတ်စရိနော်လက်ဦးဆရာလည်းမြည်တယ်အမေဖေရဲ့ကျေးဇူးဟာတိတ်ကြီးလွန်းတယ်အင်မတန်မှကြီးလွန်းတယ်ပုဗ္ဗစရိယာတိဟုတ်စရိဆိုတာလက်ဦးဆရာနဲ့ဘလို့တူလဲဆိုတော့ အရှိဒါကတော့အနောက်ဒီလိုစားရတယ်ဒီလိုနေရတယ်ဒီလိုထိုင်ရတယ်ဆိုတာအမေတွေကအရင်ဆုံးစတင်တာအဖေတွေကအရင်ဆုံးစတင်တာပါကြံတဲ့ဆရာတွေဆိုတာအရွယ်ရောက်မှကြောင်းသွားမှဆရာတွေကထပ်နေရတာ ပထမဦးဆုံးဆရာဟာ အမေဖေပါပဲဗြမာတိမာတာပိတရောအဲ့ဒီအမေအဖေတွေဟာဗြမာနဲ့တူတယ်ဘလို့တူတာတော့ ਨੇ မြမာကြီးတွေဆိုတာမေတ္တာတရားအကြည့်တယ်မေတ္တာနဲ့နေတာအမေတွေအဖေတွေကလည်းသားတွေရဲ့သမီးတွေရဲ့အပေါ်မှာအင်ပဒံမှချစ်ခင်တဲ့မေတ္တာတွေရှိတယ်အမေအဖေပေါ်မှာနော်အင်ပဒံမှချစ်ခင်ကြတယ်အဲ့ဒါကြောင့်မို့မေတ္တာနဲ့လည်းပြည့်စုံတယ်ကိုသားသမီးအပေါ်မှာမိဘလောက်မေတ္တာထားတာမရှိပါဘူး ကရုဏာတရားတဲ့နော်ကိုသားသမီးတွေဆင်းရဲဒုက္ခရောက်ရင်လည်းအမေဖေလောက်တနာထက်တာမရှိလို့ကရုဏာနဲ့လည်းပြည့်စုံတယ်သားတွေသမီးတွေဘဝမှာအောင်မြင်တဲ့အခါကျတော့လေအမေအဖေလောက်ဝမ်းသာတဲ့ပုံကိုဆိုတာမရှိဘူးရောက်မို့အဲ့ဒီအမေအဖေဟာမုတိတာတရားနဲ့လည်းပြည့်စုံတယ်ကျန်တဲ့ပုံကိုဆိုရင်မနာလိုသိတွေဖြစ်တတ်တယ်ကို့အမေဖေကကိုသားသမီးပေါ်မဖြစ်ပါဘူး တဲ့အသားသမီးတွေဝအောင်မြင်ရင်ဝမ်းသာနေတာနောက်ပြီးတော့ဥပေက္ခာနဲ့လည်းပြည့်စုံတယ်သားတွေသမီးတွေအရွယ်ရောက်သူ့အုပ်သူ့အိမ်နဲ့သွားကြတော့လဲအဲစိတ်ချပြီဆိုပြီးဒီတိုင်းနေနိုင်ပါတယ်နော်ဒါကြောင့်မို့အမေဖေဆိုတာမေတ္တာကရုဏာမုဒိတာဥပေက္ခာဆိုတဲ့ဗျမဇောတရား၄ပါးနဲ့ပြည့်နေလို့အမေဖေဆိုတာဗျမာနဲ့တူတယ် အဲ့ဒီမြမာနဲ့တိုးတဲ့အမေအဖေတွေရဲ့ဂုံကျေးဇူးတွေဟာကြီးမားလွန်းလာပါတယ်အဲ့ဒီအခုအင်မတန်မှကြီးပါတယ်ဆိုတော့မြင်းမို့တောင်ကြီးဟာမိဘရဲ့ကျေးဇူးနဲ့နှိုင်းယှဉ်လိုက်မယ်ဆိုရင်နွားဦးဂျိုလောက်ပဲရှိတော့တယ်အာဂါသာကောင်းငင်ကြီးတွေဟာဘလောက်ပဲကြဲပြောကြဲပြောမိဘရဲ့ကျေးဇူးနဲ့နှိုင်းယှဉ်ရင်ဘာမှမနှိုင်းယှဉ်လို့မရတော့ပါဘူး မိဘရဲ့ကျေးဇူးဟာသားတွေသမီးတွေအတွက်အင်မတန်မှကျေးဇူးကြီးလွန်းလွန်းမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဟောဘဝတွေဘဝတွေမှာအလောင်းတော်ဘဝတွေတုန်းကလည်းပဲဘဝတစ်ခုမှာဆင်ပြူတော်လေးဖြစ်သူ့ရဲ့အမေအိုကြီးကိုလှုပ်ကြွေးနေတာသူ့ရဲ့အမေစင်မာကြီးကမျက်စိမမြင်တော့အစာရှာလို့မလွယ်ဘူးအဲ့တော့သားဆင်ပြူလေးကသူ့အမေကို အစာရှာပြီးတော့တောကြီးထဲမှာကျွေးတယ်အဲ့လိုကျွေးပြီးတော့နေရင်းနဲ့တနေ့ကျတော့လူတွေကဆင်မြူတော်တွေ့တယ်ဆိုပြီးတော့ဆင်မြူတော်လေးဖမ်းသွား။အိုးနန်းတော်ကြီးမှာအစာကောင်းနေနဲ့ကျွေးဘလို့မှမစားဘူး။ရှင်မင်းကြီးကလည်းဒီဆင်တော့ဘလို့ဖြစ်တာလည်းမသိဘူး။ကြိုင်လက္ခဏာတွေစစ်ဆေးသားမှာအကုန်လုံးကလည်းကောင်းနေတယ်။မစားမတော့တာပဲဘလို့မှပြောလို့လည်းမရကျွေးလို့လည်းမရ။ အဲ့ဒီမှာနောက်ဆုံးတော့တည်သွားလိုက်မယ်ပြန်လာပို့ဆိုပြီးတော့ပို့လိုက်တဲ့အချိန်မှာဟိမွန်တာတော်တန်တနေရာမှာ သူ့အမေရှိတဲ့ဒီပြန်ပို့ရတာပေါ့ပြန်ပို့တော့ဟိုကမအေကရှော့အိုင်ကြီးတဲ့မှာလဲပြီးတော့နေပြီအဲ့ဒီမှာသားဆင်လေးကသူ့အမေဒီပြေးပြီးတော့ရေတွေနဲ့သူ့အမေဖြန်းပြီးတော့သူ့အမေကလည်းသူ့သားလေးပြန်လာပြီဆိုတော့တီးပြီးတော့အဲ့ဒီမှာသားမိနှစ်ယောက် ချစ်ချစ်ခင်ခင်နဲ့နေတာကြည့်ပြီးတော့အဲ့ဒီမှာ ရှင်ဘရင်ကကဲတိုက်သူပြည်သားတို့ကြည်ကြသမ်းပါတဲ့ဒီဆင်ဟာသူ့ဟာသူနန်းတော်ထဲမှာ ကောင်းကောင်းစားနေလို့ရပါရဲ့တန်းနဲ့သူ့အမေကိုပြစ်မထားရက်လို့နန်းတော်တွေမှာကြွေးတာတော့မစားပဲနဲ့အခုသူ့အမေထံပဲပြန်ပြီးတော့လှုပ်ကြွေးခြင်းလို့ကြည်လိုက်တော့မေအစင်မကြီးမှာ မျက်စိကမမြင်ရှာဘူး။အော်ဒါကြောင့်မို့ သူ့အမေသူ့လောက်ကျွေးမှရမှာမဟုတ်သူအသေးခံပြီးတော့မစားဘဲနဲ့နေတာတလိษံဖြစ်ပေမဲ့ကျေစုတရားသိလိုက်တာငါတို့လူလောကမှာရှိနေတဲ့လူတွေကမိဘကျေစုဆက်ရမှမသိကြဘူးဆိုပြီးတော့အဲ့ဒီတုန်းကလည်းရှင်ဘရင်ကတိုင်းပြည်မှာ အကုန်လုံးကျေစုဆက်တရားဟောခဲ့ဘူးတဲ့တဲ့ဖះလောင်းဆင်းကိုအကြောင်းပြုပြီးတော့ဘဝတစ်ခုမှလည်းပဲဖះလောင်းမြောင်မင်းဖြစ်တဲ့အခါကျတော့ သူ့အမေမြောက်အမကြီးကလည်းအဲ့ဘဝမှာလည်းအဲ့လိုပဲမျက်စိကန်းပြီးနေတဲ့မိခင်ကြီးကိုသူတို့ညီကိုလေးနှစ်ယောက်လောက်ကျွဲကြတယ်မြောက်တယ်အများကြီးနဲ့နေဟာလူဟာရက်ဟာစားဟာဆိုတော့စိတ်မချမ်းသာလို့ဩတော်တဲ့ကတစ်ပင်ကြီးတပင်မှာအမေအိုကြီးကိုတင်ထားပြီးတော့ညီကိုနှစ်ယောက်ရှာကျွဲကြအဲ့ဒီလိုရှာကျွဲကြတဲ့အခါကျတော့ဒီနေ့မုတ်ဆိုးကရောက်လာပြီးသူ့အမေကိုပြစ်တတ်ဖို့လုပ်တော့ လက်နဲ့ကာပြီးတော့တားရှာတယ်အမေကိုမတတ်ပါနဲ့သူ့ကိုတတ်ပြီးတော့ယူပါသူ့ကိုတတ်ပြီးတော့ယူပါဆိုပြီးတော့အဲ့ဒီမှာမုံဆိုးကသူ့ကိုမြားနဲ့ပြစ်တတ်တယ်ပြစ်တတ်ပြီးထပ်ပြစ်မဲ့လုပ်တယ်ညီငယ်မြောက်လေးကဆင်းပြေလာတယ်အမေရှိကကာပေးတယ်တခါဟိုကမုံဆိုးကပြစ်တတ်တယ်နောက်ဆုံးတော့မြောက်သုံးကောင်လုံးကိုမုံဆိုးပြစ်တတ်တာတလိษံဖြစ်ပင်ဖြစ်냐တော့လည်းပဲမိဘကျေးဇူးကိုသိတတ်တဲ့မြောက်တွေကို တတ်သည့်အတွက်အဲ့ဒီမုတ်ဆိုးကအဲ့ဒီနားတွေမြင်မြူရတယ်နော်ဒါကြောင့်မို့ဖះအလောင်းတော်ဘဝတွေမှာမိခင်ကိုလှုပ်ကြွေးခဲ့တဲ့ခြေဆုတရားတွေအများကြီးရှိပါတယ်နောက်ပြီးတော့မြတ်စွာဘုရားကမိဘကိုလှုပ်ကြွေးတဲ့နေရာမှာခြေဆုတရားဆက်တတ်ဖို့ကျေးဇူးတွေကျေဖို့နီလန်းတွေလည်းမြတ်စွာဘုရားပေးခဲ့တယ်။လောကမှာဘလို့မှနှိုင်းရှင်လို့မရဘူး သားသမီးရဲ့မေတ္တာဟာမိဘရဲ့မေတ္တာနဲ့ဘလို့မှနှိုင်းရှင်လို့မရဘူးကိုယ့်ရဲ့မိဘကျင်ကြီးကျင်ငယ်ကိုတုတ်တင်ရမယ်ဆိုသားသမီးတွေဟာနှာခေါင်းရှုံလာတယ်သားသမီးတွေရဲ့ကျင်ကြီးကျင်ငယ်မိဘတွေတုတ်တင်ပေးရတဲ့အချိန်နှာခေါင်းတစ်ချက်မရှုံခဲ့ပါဘူးတဲ့ဒါကြောင့်မို့မေတ္တာအားတွေဟာအင်မတန်မှကြီးမားလွန်းတယ်အင်မတန်မှကြွားချလွန်းလို့မိဘကျေးဇူးကတော့ လောကနီးနဲ့ဆက်ကြိုက်တဲ့လောက်ဆက်ကြေးကိုမကြေပါဘူးအဲ့တော့မကြေလို့ဒီတိုင်းထားမှာလို့ဆိုမဟုတ်ဘူးစရပါပဲဟုတ်တယ်မို့လားเนาะအဲ့တော့ဦးဇင်းတို့အခုကြားရတယ်တွေ့ရတယ်တချို့လေမိဘတွေအသက်ရွယ်တွေကြီးတာသမီးတွေကလည်းတို့မှလည်းတာရည်သမီးရှိတာတပိုင်းပေါ့တို့ရဲ့စာဝတ်နေရှားတာတပိုင်းမိဘတွေလှုပ်ကြွေးရတာတွေပေါ်မှာစိတ်မရှိကြဘူးပြောကြတယ်ဆိုကြတယ် တာသမီ10ယောက်ရှိပြီရှိ냐တော်လည်းပဲတာသမီ10ယောက်ကိုမိဘကကျွေးနိုင်ခဲ့တယ်တာသမီ10ယောက်ကမိဘအသက်ကြီးတဲ့အချိန်ပြန်ကျွေးဖို့အတော်ခဲရင်းတယ်ဒီသားသမီးအိမ်ကြတော့လဲဟိုကမတက်လို့ဒီကမတက်လို့ဟိုကသဘောမတူလို့ဒီကသဘောမတူလို့သမီးကကျွေးခြင်းတော့ဟိုယောက်ျားသဘောမတူလို့ယောက်ျားကျွေးခြင်းတော့မိန်းမသဘောမတူလို့ဩမျိုးစုံမျိုးစုံနေ အဲ့တော့ဦးစင်းကလကတ္တမှာကြောက်တယ်ပြီးနေတော့ကကလကတ္တမြို့ကနေမြောက်ဘက်မှာအဲ့မှာမြို့တစ်မြို့ရှိတယ်အဲ့ဒီမြို့ကမိသားစုတွေနဲ့ခင်းတော့အဲ့ဒီဘက်ကိုသွားတော့သူတို့ဒီကအဖြစ်ပြက်လေးပြောတယ်အဲ့ဒီမှာသားသမီး၃ယောက်ရှိတဲ့ဒကာကြီးကအဲ့ဒီမှာသား၂ယောက်နဲ့သမီး၁ယောက်ရှိတယ်တဲ့သားတွေသမီးတွေအဖေတယောက်တည်းအမေလည်းမရှိတော့ဘူးအဖေသားတို့သမီးတို့အိမ်အလှည့်ကြစားပါ အဖေအမွေတွေခွဲပေးပါဆိုပြီးတော့အမွေတွေအကုန်တောင်းပြီးတော့အလှည့်ကြကျွေးမယ်ဆိုပြီးတိန်တလဆိုပြီးတော့စီမံကိန်းချတော့တခါကြီးကသွားတယ်တဲ့တိန်သွားပထမတလတော့ကကြီးပြူကျွေးကြတယ်နောက်တလကျတော့အဲ့ဒီမှာအကိုကြီးရဲ့မိမကအိမ်လဲဝင်လဲဝင်လာရောခင်ဗျဘာလုပ်လာလဲလို့ပြောရတယ်ဟဲ့ဒီတလငါနင်တော့အိမ်အလှည့်ကြလို့လာတာလို့ဆိုတော့အချိန်မကြသေးဘူးတဲ့စားချိန်မဟုတ်သေးဘူးတဲ့သွားတယ်အပြင်မှာစောက်လို့ပြောတာ အဲ့ဒါနဲ့ဒကာကြီးကစိတ်ဆိုးပြီးတော့ညီငယ်အိမ်သွားသူ့သားငယ်အိမ်သွားပြန်တော့သားအိမ်ကလည်းအာဒီလားအဖေဟိုကကျွေးမှကျွန်တော်တို့နဲ့မှမဆိုင်တာသမီးအိမ်သွားတော့လဲသမီးကလည်းမကျွေးနိုင်ပါဘူးအဖေအဲ့ဒါသူတို့အလုပ်ပဲဆိုပြီးဝိုင်းပြောတော့အဖိုးကြီးကအဲ့မှာဘာလုပ်လဲဆိုတော့စိတ်ငြိမ်ပြီးတော့အဲ့နာကွင်းကြီးထဲမှာနေပူပူကြီးအိန္ဒိယနေရပူရင်အယံပူတာအဲ့ဒီနေပူပူကြီးထဲမှာတခါတည်းအဲ့ထဲမှာကွင်းပြောင်ကြီးထဲမှာငုတ်တော့ထိုင်နေတာအဲ့နဲ့ဘေးကလူတွေကသွားမေးတာဟာဘာဖြစ်တာတော့ဘာဖြစ်တာ ကွာဒီလိုပဲငါအမွေတွေတော့သူတို့အပြောကောင်းကောင်းနဲ့ငါအကုန်ခွဲပေးပါဆိုလို့ခွဲပေးလိုက်တာငါအခုနေရလည်းမရှိဘူးစားရလည်းမရှိတော့ဘူးငါတော့ဒုက္ခတွေအကုန်ဖြစ်ပါပြီဒီသားသမီးတွေယုံမိလို့ဒီလိုဖြစ်ပါတယ်ဆိုပြီးငိုယိုပြီးတော့နေတော့အဲ့ဒီမှာရဲစခန်းတိုင်အဲ့ဒီကျမှရဲကနေပြီးတော့သားသမီး၃ယောက်ကိုအကုန်ခေါ်ကဲသူ့အမွေပြန်ပေးမလားမင်းတို့လှုပ်ကြွေးမလားဂရိလက်မှတ်ထိုးဆိုပြီးတော့အဲ့လိုလှုပ်ရတယ်အခု အိန္ဒိယမှာအခုဒါသူတို့ပြောပေါ့နော်ဥပဒေထုတ်ထားရပြီတဲ့မိဘကိုမလှုပ်ကြွေးရင်အဲ့ဒီသားသမီးအမွေမရဘူးဆိုပြီးတော့အခုဥပဒေနဲ့ကိုပြန်ကန့်ရတဲ့အဆင့်ရောက်လာပြီအဲ့ဒါဘာကြောင့်လဲမိဘကျေစုမသိကြလို့ပါနော်ကြောင့်မို့မြတ်စွာဘုရားကမိဘရဲ့ကျေစုသိတတ်အောင်ဆက်ရမယ်နော်မိဘရဲ့ကျေစုကိုအစွမ်းနိုင်ဆုံးဆက် အဲ့ဒီလိုဆက်တဲ့နေရာမှာမြတ်စွာဘုရားမိဘအပေါ်မှာငါဖះအလောင်းတော်ဘဝတစ်ခုမှာဆိုရင်ဖះအလောင်းတော်ဘလောက်ထိဆက်လဲဆိုရင်သူ့ရဲ့အမေနဲ့ပင်လယ်ခရီးသွားတာသင်မောပြတ်တော့အကုန်လုံးတေကြတော့မှအော်ဟစ်ငိုယိုနေတဲ့အချိန်ဖះအလောင်းတော်ကသူ့မေတော်ကိုကြောပေါ်မှာတင်ပြီးရေကူးတာခုနှစ်ရက်တိတိကြားတယ်စိတ်လျှော့လိုက်ငါအမေတေသွားလိုက်မယ် ငါအမေသေသွားလိမ့်မယ်ဆိုပြီးတော့တခါတည်းစိတ်ကိုမလျှော့ဘဲနဲ့ကိုဇွဲကောင်းကောင်းနဲ့အဲ့ဒီမှာရေကူးတာအဲ့ဒီရေကူးတဲ့ကျေသူကြောင့်ဟောမြမာကြီးကကဲပြီးတော့ဦးဇင်းတို့ဖះအလောင်းတော်ကိုအသက်ရှင်အောင်လုပ်ပေးလိုက်တယ်မိဘကျေသူတိတ်တတ်တဲ့ဂုံကျေသူကြောင့်အသက်ဖေးကလွတ်သွားတာပဲတနည်းပြောရင်နော်ကြောင့်မို့မြတ်စွာဘုရားအမတန်မှကြီးမားတယ်တဲ့မိဘကျေသူတွေကို အဲ့တော့မိဘကျေးဇူးဒီလောက်ကျေးဇူးကြီးမားတဲ့ကျေးဇူးတွေကိုကြည်အောင်ဆက်ဖို့ဆိုရင်အမျိုးကောင်းသားတယောက်ကစဉ်းစားတယ်တဲ့။အော်ဒီလောက်ကျေးဇူးတရားတွေကြီးမားတဲ့အမေတွေအဖေတွေကိုငါတော့ကျေးဇူးကြည်အောင်ဆက်မယ်ဆိုပြီးတော့အမေကိုလက်ဝဲပခုံးအဖေကိုလက်ရပခုံးမှာတင်ပြီးတော့ကျင်ကြီးကျင်ငယ်တောင်အမေတို့အဖေတို့ဒီမှာစွတ်မှာဆိုပြီးတော့နေရောညရောပြုစုလှုပ်ကြွေးတယ်။အဲ့ဒီသာသမီး အဲ့ဒီလောက်နှစ်ပေါင်းတရက်မဟုတ်ဘူးနော်နှစ်ပေါင်းတရာနှစ်ပေါင်းတရာလောက်လှုပ်ကြွေးကျေးဇူးကျေသလားမေးမကြေပါဘူးအဲ့ဒီလောက်ဆတ်တာတောင်ကျေးဇူးဟာမကြေနိုင်ဘူးတဲ့မိဘတွေရဲ့ကျေးဇူးဟာတိတ်ကြီးလွန်းလို့နော်အဲ့ဒါကြောင့်မို့မဂဒေဝလင်္ကာဆရာတော်ကြီးကမိကိုလက်ရာဖကိုလက်ဝဲကြိုက်ကြီးဆွဲလျက်အသက်ဆုံးအောင်မြတ်နိုးဆောင်၍အခေါင်အဖျားလှုပ်ကြွေးညလဲ မွေးဖွားပိုက်ကျူးရှေးတင်ဘူးသည့်ကျေးဇူးလည်းပြိုင်မဆက်နိုင်ခဲ့နော်တိတ်ကြီးမလွန်ပါတယ်တဲ့မိဘတွေရဲ့ကျေးဇူးတွေဟာအဲ့ဒီလိုနှစ်ပေါင်း100လောက်ပခုံးပေါ်တင်ပြီးတော့အကောင်ဖျားကျင်ကြီးကျင်ငယ်တောင်ဒီပေါ်မှာစွန့်ဆုပ်ပြီးတော့လှုပ်ကြွေးတာတောင်မှမကျေနိုင်ပါဘူးမိဘကျေးဇူးတွေကြီးမားလွန်းလို့ဒါကြောင့်မို့ဦးဇင်းတို့တရားဓမ္မတွေအခုငယ်ရွယ်သေးတဲ့ပုဂ္ဂိုလ်များဆိုရင်လည်းပဲ အော်ကိုယ့်ရဲ့မိဘတွေဘယ်အကြောင်းနဲ့မှမိဘတွေပေါ်မှာမမုန်းပါနဲ့ဘယ်အကြောင်းနဲ့မှမိဘတွေပေါ်မှာအပြစ်မမြင်ပါနဲ့နော်ကိုမြင်တဲ့အပြစ်လေးတွေမိဘဆိုတာလည်းအပြစ်ဆိုတာရှိမှာပဲလောကဆိုတာသူလည်းရှိတာကိုလည်းရှိတာပုထုဇဉ်တွေဟိုအကြောင်းလေးဒီအကြောင်းလေးကိုအကြောင်းပြုတ်ပြီးတော့မိဘတွေပေါ်မှာမခေါ်တာမပြောတာမိဘတွေနဲ့မဆက်ဆံကျင်တာမိဘတွေပေါ်မှာမပြုတ်စုကျင်တာဘယ်တော့ခါမှမလုပ်ပါနဲ့ ဘာကြောင့်လဲကိုကအဲ့လိုလုပ်ရင်မိဘတွေဟာခံစားရပါတယ်ဦးဇင်းတို့ဒီမှာဒကာကြီးတယောက်ရှိတယ်သူ့သားဆရာဝန်ဆရာဝန်ဖြစ်သွားပြီးတော့အဲ့ဒါအိမ်အောင်ကြသွားပြီးကြတယ်လုံးဝမှသူတို့မိသားစုကို ပြန်မလာဘူးဒကမာကြီးဆိုရင်တခါဆရာဝန်လေးတယောက်တွေ့တယ်သူ့သားလေးနဲ့တူလိုက်တာဆိုသူ့မှာမျက်ရည်တွေကျရှာတယ်ကျရှာတယ်သားလေးကိုချစ်တာ ဟိုကသားကတော့လဲကိုမကြည့်ဘူးဖေကြီးကဆေယုံတက်ဦးရေဖြတ်ရတယ်ကြံတဲ့ဆရာဝန်တွေကမင်းဖေတော့ဆေယုံမှာအဲ့လိုဖြစ်နေဟာလဲမကြည့်ဘူးဘာဖြစ်လို့များအဲ့လောက်မုန်းတာလဲဘာမှလည်းအကြောင်းရှိပါဘူးဖေရတဲ့သူမျိုးသမီးကနိုင်ငံသားသူဆိုတော့အဲဒါလေးတွေဒါလေးရောဒီလိုလုပ်နော်ဒီလိုနေနော်သူတို့ကနိုင်ငံသားသူဆိုတော့သူတို့ကစေနာကောင်းလေးနဲ့ကိုသားသမီးဆိုတော့ပြောတာ ဒါလေးပဲရှိတာပါတဲ့အဲ့ဒါကိုမြဲမကြိုက်တလားမသိဘူးတဲ့အဲ့တော့အဖေတွေမေတွေဟာသားသမီးကိုချစ်ရှာတယ်ပညာတွေတတ်အောင်ဖျားတဲ့ဒီမှာရောက်ပြီးတော့ဆရာဝန်တယောက်ဖြစ်သည့်တိုင်အောင် တပည့်တော်တို့မှာတခါတည်းကလေးလက်ဆွဲလာပြီးတော့မနဲ့ရှာကြွေးပြီးတော့ဒီဘဝရောက်တော့အခုလဲတောင်မှ မကြည့်တော့ဘူးဆိုတော့မိဘတွေမှာမျက်ရည်လေးစမ်းစမ်းစမ်းစမ်းနဲ့ဓမ္မကြီးစိတ်ဆင်းရဲမှုမရှိနဲ့ဒါထားလိုက်တော့စိတ်ဓာတ်ချမ်းသာအောင်ထား အဲ့တော့ဦးဇင်းတို့တရားဓမ္မတွေဖះအဆုံးမတွေယူတယ်တရားအဆုံးမတွေယူတယ်တန်ခါအဆုံးမတွေယူတယ်ဆိုတာဖះနဲ့အရိယာတွေသူတော်ကောင်းတွေရဲ့လမ်းကြောင်းကိုလိုက်ခြင်းလို့နော်ဖះနဲ့အရိယာသူတော်ကောင်းတွေရဲ့လမ်းကြောင်းကဘာလဲအဲ့ဒီမိဘလှုပ်ကြွေးခြင်းဆိုတာဖះအရှင်နဲ့အရိယာသူတော်ကောင်းတွေရဲ့လမ်းပဲတဲ့ယဟန်တော်တစ်ပါးသူ့ရဲ့အမေဖေကိုဆွန့်ခံပြီးကြွေးတာအဲ့ဒီဆွန့်ခံကြွေးလို့ကြံတဲ့ယဟန်တွေကကဲ့ရဲ့တော့မြတ်စွာဘုရားအဲ့ယဟန်ခေါ်ခဲ့တဲ့ မင်းမိဘတွေကိုကြွေးတာမှန်လားမှန်ပါဗျာတပည့်တော်ကြွေးပါတယ်ဖေ။သာဓုသာဓုသာဓုလို့ခေါ်တာ။အဲ့ဒါငါတို့ဘုရားရှင်ရဲ့အစဉ်အလာထုံနှံစင်လာကြီးတဲ့မင်းလောက်တာ။နော်။ဒါကြောင့်မို့ဦးဇင်းတို့ဒကာတော်မတွေကိုယ့်ရဲ့မိဘတွေတက်ရှိထင်ရှားရှိရင်ရှိတဲ့မိဘတွေဒီနေ့အလုံးကြောကြပါ။နော်။သေးသေးချာချာခြေထောက်ကိုနှစ်ဖူးနဲ့တိုက်ပြီးကိုပြမားမိတာတွေရှိရဲ့အမေတို့အဖေတို့သိခံတော်မူကြပါခွင့်လွတ်တော်မူကြပါဆိုပြီးတော့ ဥတိုက်ပြီးတော့ကိုရှ िख ိုးပါအမေဖေမရှိတော့ဘူးဆိုရင်အုတ်ကူရှိရင်အုတ်ကူသွားကြတော့အုတ်ကူမရှိဘူးဆိုရင်အိမ်မှာဖရာသင်ရှိမှာပန်းရည်ချမ်းစီမီနဲ့လှူဒန်းပြီးတော့အမေဖေတွေကိုတောင်းပန်ဝန်ချကြတော့ပါပြီးတဲ့အခါကျအမြတမ်းနေပေးဝေပေးပါနော်အဲ့ဒီတော့ဦးဇင်းတော်ဒကာဒကမတွေအခုကျေးဇူးတရားတွေတော့သိရပြီမိဘကျေးဇူးဟာနိုင်ရှင်လို့မရနိုင်လောက်အောင်ကြီးတဲ့ကျေးဇူးတရားတွေဖြစ်တော့ ဒါဆိုရင်အရှင်ဘုရားဘလို့နည်းနဲ့ကျေးဇူးကြည်အောင်ဆက်ရမှာတော့ဟောကျေးဇူးဆန်နီကျေးဇူးဆန်နီကြတော့ဦးဇင်းတို့ဒကာဒကမတွေကိုယ့်ရဲ့အမေအဖေကဒါနပြုတာ အားနေရင်အလှူဒန်းတွေလုပ်ပေးပါတဲ့နံပါတ်1ကျေးဇူးဆန်နီနော်အမေဖေတွေအတွက်ဖရာအလှူကြောင်းလူသိမ့်လူဇေဒီအလှူဆွမ်းအလှူပန်းအလှူအရှာစရှိသဖြင့် အလှတွေမျိုးစုံပါသွားအောင်အမေဖေအတွက်လုပ်ပေးပါနော်အမေဖေတွေအတွက်အလှတွေလှူတတ်သွားအောင်လှူပြက်သွားအောင်ဒါနအာနေသေးတဲ့မိဘတွေသူပိုးပို့ပြီးတော့ကိုကလှူနိုင်အောင်ထိကိုလှုပ်ပေးလိုက်ပါတဲ့အမေဖေကသီလစောက်တည်မှု အာနေတယ်ဆိုရင်အဲ့ဒီအမေဖေကို သီလစောက်တည်နိုင်အောင်ပြုစုပေးလိုက်ပါစောင့်ရှောက်ပေးလိုက်ပါအမေဒီနေ့တော့ဥပုံနေနော်အမေတို့ဒီနေ့တော့သီလစောက်တည်ပါလား ဟောအလုပ်လေးတွေကူးပေးမယ်နော်အလုံးချက်ပြုတ်ပေးမယ်အမေဖေတို့ငါးပါးသီလစောင့်တည်နိုင်အောင်အမေဖေတွေကသီလမေ့နေတယ်ဆိုရင်အမေဖေတို့စောင့်တည်နော်သီလကျမကြီးမကောင်းတဲ့အချိန်တွေဆိုရင်လည်းကဲအခုကတည်းကတရဏဂုံနဲ့ငါးပါးသီလအမေစောင့်တည်ထားနော်အိယာဂရေမော်မှာနေရင်းနဲ့ဘာမှကိုယ်မှငါးပါးသီလကျွလွန်တော့တာမှမဟုတ်တာဟုတ်တယ်မို့လားအိယာဂရေမော်မှာနေရင်းနဲ့ဆိုလဲဟောသီလလေးတွေစောင့်တည်ပေးထားဟောအမေဒီမှာဆွန့်နေကပ်ပြီနော်အာယုံလှမ်းပြုတ် အမေဖေကအဲ့ရတဲ့မထနိုင်ရင်လည်းဟောဆွနေကတ္တာတွေပန်းနေကတ္တာတွေအရန်အကျိုးများတာနော်ဒီယဟန်တော်တပါသူ့ရဲ့အဖေကမုတ်ဆိုးကြီးတေဃာနာနီကျော်သင်္ကန်းတော်ဝတ်ပေးထားတာဒါပေမဲ့55နှစ်လုံးလောက်ခဲ့တဲ့အကုသိုလ်ကြောင့်တေဃာနာနီမကောင်းတဲ့နမိတ်တွေမြင်ပြီးအော်ဟစ်ကြောက်လန့်နေတဲ့အဖေကိုသူ့သားတော်ယဟန်ကဘာလုပ်ပေးလဲဆိုတော့ပန်းနေခူးပြီးတော့ဖျားသင်ရှိမှပန်းတင်ပေးတာ ခမဲတော်ကြီးဖះရှင်ကိုရောမြတ်ကြီးကိုဒီပန်းနေနဲ့လှူပါလှူပါဆိုစိတ်လေးနဲ့လှူတာနော်သူကိုယ်၌မလှူနိုင်ဘူးအဲ့ဒါစိတ်ကူးလေးနဲ့ပဲအဲ့ဒါလေလှူရင်လှူရင်လှူရင်ဟောဖះကိုတော်တွေလည်းအာယုံပြုပြီးတော့နေလိုက်ရောအဲ့ဒီငရဲနမိတ်တွေကအကုန်လုံးပျောက်ထွက်သွားပြီဟောနတ်ပြည်ကနိုင်ထားတယ်တပူပူဆင်းပြီးသေတော့နတ်ပြည်တက်သွားတယ်။ကြောင့်မို့ကို့အမေဖေတွေကကျမ်းမာရေးမကောင်းလို့အသက်ကြီးနေပြီဆိုရင်လည်းပဲဟောဖះပန်းနေကပ်ပေးတယ်ဆွန်းနေကပ်တဲ့အခါမှာအမေဒီမှာလှူနော်ဒီနေ့ဆွန်းနေကပ်မယ်။ ဘလောက်အကျိုးများလဲစောစောကပုဂ္ဂိုလ်14မျိုးတလိ္ဆန်လေးတစ်ကောင်ဘဝတရားနဲ့ဥစဉ်တွက်ပြတာလေဖះရှင်ကိုတော်မြတ်ကြီးဆွန့်လူတဲ့အကျိုးဟာအင်မတန်မှအကျိုးကြီးတာအဲ့တော့ဆွန့်လေလူတဲ့အခါမှာအဖေမေကိုပြောပန်းလေလူတဲ့အခါမှာအဖေမေပြောအဲ့ဒီလိုအိမ်မှာဆွမ်းပန်းရေချမ်းလှူဒန်းလှူဒန်းနိုင်တယ်အမေဖေကိုလှူနိုင်တခါတည်းအမေဖေနဲ့ကတ်လှူကြမလှူနိုင်တော့ဘူးအမေဖေကအိယာထဲမှာလဲနေတဲ့ဘဝရောက်ပြီဆိုရင်လည်းပဲအာယုံပြုပြီးတော့လှူဒန်းခိုင်း အမေဖေတွေမသေးသေးခင်မှာလည်းဖះကြောင်ကန်သိန်းဇယက်အဲ့ဒါတွေအလှူဒန်းတွေမှာမျိုးစုံအောင်ထည့်ပြီးတော့လှူဒန်းတာတွေကိုလည်းလုပ်ပေးပါသီလတွေကိုလည်းစောင့်တည်ခိုင်းပေးပါဟောတမထဝိပဿနာတွေလည်းဟောပြောပေးနားတယ်နားတယ်ကြိုက်တယ်ကြိုက်တယ်ဆိုရင်ဩအမေဒါကဝေဒနာနော်ဝေဒနာဆိုတော့သူကသူနာတာမဟုတ်ဘူးစိတ်ထဲမှာခံစားတာခံစားတဲ့ဝေဒနာလေးကဘာလဲခံစားပြီးပြတ်တာဝေဒနာဆိုတော့သူကသူ နာတယ်လို့မှတ်မှတ်နဲ့ဝေဒနာလို့သိဒါဝေဒနာနုပဒနာနည်းနဲ့တင်ပေးတာပေါ့နော်ပူတယ်ပူတယ်ကြိုက်တယ်ကြိုက်တယ်ဆိုရင်ကြိုက်တယ်လို့မှတ်မှတ်နဲ့ကြိုက်တယ်ဆိုတာလဲဝေဒနာပဲမြတ်စွာဘုရားဝေဒနာခန္ဓာလို့ခေါ်တာနော်ကြိုက်တာလဲဝေဒနာပူလာတာလဲဝေဒနာဝေဒနာဆိုတာဘာလဲစိတ်ထဲမှာဖြစ်နေတာကိုပြောတာလောကဥစဉ်တို့လူတွေကတော့ကြိုက်တာထုံတာကျင်တာကြီးကိုဝေဒနာဆိုအဲ့ဒါကမဟုတ်ဘူးတကယ်ဝေဒနာလို့ပြောတာစိတ်ထဲမှာဆင်းရဲနေတာနော်ခံစားနေရတာ ဒုက္ခခံစားနေတာဝေဒနာလို့ပြောတာအဲ့တော့ဝေဒနာလို့သိပြီးတော့တင်တယ်လို့မသိနဲ့ဝေဒနာလို့သိတောက်တယ်လို့မသိနဲ့ဝေဒနာလို့သိအဲ့ဒီဝေဒနာလေးတွေကမမြဲဘူးအမေရဲ့အဖေရဲ့ဟောကြည့်အဲ့ဝေဒနာလေးကခံစားပြီးပြက်နေတယ်ခံစားပြီးပြက်နေတာမြင်အောင်ကြည့်မမြင်နားတယ်လို့မသိနဲ့နားတယ်ဆို ဝေဒနာလို့စိတ်ကိုပြောင်းနော်ကြိုက်တယ်ကြိုက်တယ်ဆိုရင်ဝေဒနာလို့ပြောင်းပူတယ်ပူတယ်ဆိုဝေဒနာလို့ပြောင်းဆိုပြီးတော့ဝေဒနာလေးကိုစိတ်ကိုတလုံးပြောင်းပြီးတော့ ရှုလိုက်ရင်ငါနာတယ်မရှိတော့ဘူးငါကြိုက်တယ်မရှိတော့အဲ့တော့ဒိဋ္ဌိပြုတ်တာပေါ့အဲ့ဒီအချိန်မျိုးမှာတရားလေးတွေရှုတတ်မယ်ဆိုရင်လည်းဟောအနေတတ်တယ်ဒါမှမဟုတ်လို့အော်အမေဟာရာတွေကရုပ်စင်တွေပြောင်းနေတာပူတာတက်လက်တင်နာတက်လက်တောက်နာတက်လက်အဲ့ဒါကြီးငါနာတယ်မမှတ်နဲ့ငါကြိုက်တယ်မမှတ်နဲ့ငါပူတယ်မမှတ်နဲ့အဲ့ဒါဖောက်ပြန်တဲ့ယုံအဲ့ဒီရုပ်ရဖောက်ပြန်တာကိုမတိပဲနဲ့အဲ့ဒါကိုဒိဋ္ဌိသွားကတ်တာငါပူတယ်ငါနာတယ်ငါကြိုက်တယ်ဆိုတာဒိဋ္ဌိငါလို့သွားယူလိုက်တာမြတ်စွာဘုရားငါဆိုတာမရှိဘူး အော် ရုပ်တရားတွေကသူ့အတူဖောက်ပြန်နေတာရုပ်ဖောက်ပြန်တိုင်းနာမ်တွေကလည်းပြောင်းညွန့်နေတာရုပ်နဲ့နာမ်ပဲရှိတယ်လို့ဘုရားကအဲ့လိုဟောထားတဲ့အမေနာတယ်လို့မမှတ်နဲ့ရုပ်ရဖောက်ပြန်တယ်အဲ့ဒါကိုမြင်အောင်ကြည့်ရုပ်ဖောက်ပြန်လို့နာမ်လေးပြောင်းသိတာကိုမြင်အောင်ကြည့်ဆိုဟောရှုရင်းနဲ့ဟိုကရုပ်နာမ်လေးတွေကွဲပြီးအဲ့ချိန်မျိုးများဘိုးကနေကုန်းနေချုပ်ဆိုသွားပြီးနတ်ပြည်တွေတက်ပြီးမတရားဖို့တရားတွေရပြီဘာလို့လဲဆိုရုပ်နာမ်ကိုသိပြီးသေးတာသောသောဝေဒနာနုပဒနာ နဲ့ရှုပြီးတော့သေးတာဝေဒနာပေါ်မှာတင်ပြီးရှုပြီးသေးတာစိတ်ကိုရှုပြီးသေးတာသေနည်းတွေမှာမျိုးစုံမဲ့ကာယ ानु ပဒနာဆိုတဲ့အော်ယုတ်တရားတွေရဲ့အပေါ်မှာရှုပြီးတော့ကာယ ानु ပဒနာနဲ့ရှုပွားပြီးသေသွားရင်လည်းကောင်းရဖို့ရောက်တာပဲတတိပဋ္ဌာန်တရားလေးပါကြိုက်တာနဲ့ရှုနော်ကာယ ानु ပဒနာရှုရှုဝေဒနာရှုရှုစိတ်ရှုရှုဓမ္မရှုရှုကိုကရှုနည်းလေးတွေတတ်ထားရင်ကို့အမေဖေတွေအမျက်မပြတ်လဲအဲ့ဒီလိုတရားတွေကိုလည်းနော်ရှုမှတ်ပွားများတတ်အောင်လုပ်ပေးပါ ဒါနသီလသမထဝိပဿနာတွေကိုအဲ့ဒီလိုသင်ပေးနောက်ဆုံးဘဝနေအောင်ချုပ်ခန္ဓာနီးဆိုရင်လည်းပဲကိုကတရားလေးတွေကိုအဲ့လိုရှုတတ်အောင်ဘေးကနေသင်ပေးပြောပေးအဲ့ဒီလိုလှုပ်ပေးတဲ့အမျိုးကောင်းသားအမျိုးကောင်းသမီးကျော်ဂျေဇူးကြည်တယ်တဲ့။ဘာဖြစ်လို့ကြည်လဲဆိုတော့အခုတရားလေးမှားပြီးတော့တဲသွားလို့နတ်ပြည်ရောက်သွားပြီ။ဟောမတရားဖို့တရားတွေကထပ်ပြီးရသွားကြတော့ရသွားကြတဲ့အခါကျတော့လူဘဝနတ်ဘဝတလိษံဘဝတွေကိုနောင် ဘဝပေါင်းတသိန်းလောက်သွားရမယ်ပုဂ္ဂိုလ်ကအခုနောက်ထပ်ဘဝတရားလောက်ပဲနေပြီးနိဗ္ဗာန်ဝင်သွားမယ်ဆို ကြံတဲ့ဘဝရဲ့အောဒုက္ခနာဒုက္ခသေဒုက္ခအလုံးကိုဖယ်ရှားပစ်ပေးတာနဲ့အတူတူပဲအဲ့ဒါမျိုးမှကျေစုတကက်ကျေစုဆန်နီးအစ်စ်ကတော့အဲ့ကျေစုဆန်နီးပါတဲ့ဒါပေမဲ့လောကမှာနေရင်းနဲ့မိဘကိုခြေစုပ်လက်နဲ့လှုပ်ပေးခြင်းပြုစုပေးခြင်းစောင့်ရှောက်ပေးခြင်းနော်ကျွေးမွေးခြင်းဆိုတဲ့ဒီကောင်းမှုတွေကိုလည်း မြတ်စွာဘုရားချက်သားတို့ပြုနေတိုင်းပြုကြမိဘတွေမျက်ွယ်မသွားသေးခင်ပြုကြမိဘတွေမျက်ွယ်သွားချိန်ရောက်မှ နောင်တမရရင်နဲ့မိဘဘောမှာရှိတော့ကတော့ပြမှားလိုက်ပြောလိုက်ဆိုးလိုက်လောက်ခဲ့တဲ့ပုံကိုယ်တွေကနောင်ကြတော့ကိုပြန်ခံရတဲ့အချိန်ကျတော့မျက်ရည်လေးဆက်ဆက်ဆက်ဆက်နဲ့ကြတယ်လူဆိုတာကိုမခံရရင်မသိဘူးလေဦးဇင်းတော့အရင်တော့ဟိုဂျပစီတွေဟိုနေရာတွေရွှေ့ပြောင်းတဲ့လူတွေရဲ့အကြောင်းလေးကိုဖတ်ဖူးတာ သူတို့ကနေရာတွေလှက်ပါပြီးတော့ရွှေ့ပြောင်းပြီးတော့နေကြတဲ့လူမျိုးတွေဆိုတော့ဒီနာလေးမှာ၃လေးလားနေတယ်ငါဖန်ဖားဖန်တန်ငါလိုက်ဒီနာအဲ့ဒါမရှိတော့ဘူးဆိုနောက်တနေရာရွှေ့ရွှေ့တဲ့အခါကျတော့အသက်ကြီးတဲ့အဖိုးကြီးတွေအဖွားကြီးတွေမိဘတွေမလိုက်နိုင်တဲ့ပုံကိုယ်တွေတဲ့အဲ့ဒီပုံကိုယ်တွေကိုတို့အဲ့နာမှာထားခဲ့တယ်တပတ်စာအစာလေးပေးထားခဲ့တာတပတ်စာအစာလေးပေးပြီးတော့ထားပြီးတော့သွားတဲ့အခါကျတော့အဲ့ဒီတော့ကသူတို့ ကလေးဘဝဆိုတော့သူတို့ဖိုးတွေလည်းအဲ့လိုပဲနေရစ်တယ်မျက်ရည်လေးစမ်းစမ်းစမ်းစမ်းနဲ့ဘာလို့လဲဆိုတော့တပတ်စာတော့အစာစားပြီးမရှိတော့ဘူးလေသေရတော့မှာစားစရာမရှိတော့ဘူးအဲ့တော့ကိုကိုယ်တိုင်ခံစားမှမသိခဲ့ဘူးတဲ့နောက်ထပ်သူ့အဖေလက်ထက်တုန်းကလည်းဒီလိုပဲထားခဲ့တယ်နောက်ဆုံးသူ့လက်ထက်ရောက်တော့အော်အဲ့ဒီကြတော့မှအော်ငါအဖေတွေတုန်းကလည်းဒီလိုပဲခံစားသွားရရှာမှာပဲဆိုတာကိုကိုချင်းစာတရားကအဲ့ဒီကြမှာရတယ်ဆိုတဲ့အကြောင်းကိုဆောင်းပါးလေးရေးထားလေငငယ်က ဖတ်ဖို့တော့ဩကောင်းလိုက်တာလို့နော်အဲ့ဒါကြောင့်မို့ဦးဇင်းတို့မိဘတွေရဲ့အပေါ်မှာဩကိုတော့ကတော့မခေါ်ပဲနဲ့ထားမယ်မပြောပဲနဲ့ထားမယ်ဖုံးလေးတစ်ချက်တော့မှကိုကမဆက်ပြီးချင်းလဲထားမယ်ကိုအလှဲ့ရောက်တယ်သိရလိမ့်မယ်ဒါကြောင့်မို့ကိုအလှဲ့ကြမှာကံတူအကျိုးပေးတွေပေးတတ်တာမို့ကိုကမိဘကိုစောင့်ရှောက်တဲ့သားသမီးဖြစ်ခဲ့ရင်မိဘကျေးဇူးတည်တတ်တဲ့သားသမီးဖြစ်ခဲ့ရင်ကိုသားသမီးတွေလည်းကိုပေါ်ကျေးဇူးတည်တတ်တဲ့သားသမီးနဲ့ပဲပြန်ပြီးတော့ ရရှိပါတယ်တွေ့ရှိပါတယ်ဒါကြောင့်မို့အကြောင်းကောင်းနေပြုတ်ပြီးတော့ဦးဇင်းတို့ဒကာဒကမတွေဒီနေ့ဩမြတ်စွာဘုရားဟာလည်းပဲမိဘကျေးဇူးဆက်တဲ့ကဲ့သို့ငါတို့လည်းမိဘကျေးဇူးဆက်နိုင်တဲ့ပုံကိုယ်တွေဖြစ်အောင်เนาะအမြတ်ဆုံးကျေးဇူးဆက်နီးနဲ့ကျေးဇူးကိုလည်းဆက်မယ်လောကီနီးလောကုတ္တရာနီးနှစ်နီးပေါ့เนาะလောကီနီးကနေစဉ်နေတိုင်းမိဘတွေကိုပြုစုခြင်းစောင့်ရှောက်ခြင်းကျွေးမွေးခြင်းလောကုတ္တရာနီးရဒါနသီလသမထဝိပဿနာတရားတွေကို လှုပ်ပေးခြင်းဆိုတဲ့ဒီတရားတွေနဲ့လှုပ်ပေးပါကွယ်လွန်သွားကြတဲ့မိဘတွေအတွက်ဆိုရင်လည်းပဲအမြတ်တမ်းတွေပေးဝယ်ပြီးတော့တို့ဘုံဘိတ်မှန်တွေဘဝတွေမှာလူနတ်နိဗ္ဗာန်သုံးနာသောချမ်းသာတွေကိုစံစားနိုင်အောင်ပြုပြီးသားကောင်းမှုတွေကိုအကြိမ်ကြိမ်အမြတ်တမ်းပေးဝယ်ပြီးတော့မိဘကျေးဇူးတွေကိုဆက်ကြပါလို့ပြောရင်းနဲ့ယနေ့မိဘကျေးဇူးကိုဆက်နိုင်တဲ့ပုဂ္ဂိုလ်များဖြစ်အောင်ကြည်ကြံကြိုးကုပ်ပွားများအားထုတ်နိုင်ကြပါစေကုန်သတည်း သာဓုသာဓုသာဓုပါဖျား